သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1386ခုနှစ်ကဆုံလပြည့်ကျော်9ရက်ခရစ်နှစ်2014ခုနှစ်မေလ22ရက်ကြာတာပရိနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂေးပရိယေစီတီ ဒေါက်တာဥမောင်မောင်ဒေါ်မေယုတမီမချုသဲမောင်မိသားစုများဤဓမ္မစက္ကုဓမ္မယုံဓမ္မခမ်းမတော်ကြီးအတွင်မှာရှင်မင်းဝန်ဆရာတော်ဘုရားဤ6ရက်အချိန်ပြည့်တရားစခန်းပွဲမှာတရားဘာဝနာတွေအချိန်ပြည့်အားထုတ်ကြတဲ့ပုဂ္ဂိုလ်များအချိန်ပိုင်းအားထုတ်ကြတဲ့ပုဂ္ဂိုလ်များ အချိန်ပိုင်းလာရောက်ပြီးတော့တရားဘာဝနာတွေနာကြားကြတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဌာဏသုတ်တံတရားဒေသနာတော်ဗာတရားဒေသနာတော်လေဒီတတိပဌာဏသုတ်တံတရားတော်ကိုမူထားပြီးတော့ဘုန်းကြီးတို့တရားနာပရိသတ်များနဲ့သင်လျော်လျော်ပတ်တဲ့ သူအပိုင်းလေးတွေအပိုင်းလေးတွေခွဲခြားပြီးတော့ဘုန်းကြီးဟောကြားပေးသွားဖို့ပါပဲဘုန်းကြီးမနေ့ကတတိပဋ္ဌာန်ရဲ့တမိုင်းစဉ်ကိုမနေ့ကဟောကြားပေးခဲ့တယ်ပြောပေးခဲ့တယ်အဲ့ဒီတတိပဋ္ဌာန်တရားတော်ရဲ့ခိုင်မာမှုကိုလည်းပဲမနေ့ကပြောခဲ့တယ်ဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးမှာအစာပိုင်းမှာမြတ်စွာဘုရားက အကျိုးတရားတွေကိုဟောခဲ့တယ် အလယ်ပိုင်းမှာကျင့်စဉ်တွေကိုဟောခဲ့တယ်အဆုံးပိုင်းမှာတရားရနိုင်တဲ့အချိန်အခါကိုရက်ပိုင်းလပိုင်းနှစ်ပိုင်းနဲ့တတ်မှတ်ပိုင်းခြားပြီးတော့အတိအကျဟောခဲ့တယ်အဲဒီလိုခိုင်ခိုင်မာမာအာမခံချက်ပေးပြီးတော့ဟောကြားတဲ့တရားဒေသနာတော်ဟာဒီတုတ်တံပဲရှိပါတယ်အဲတော့ဒီတုတ်တံကြီးကိုဘုန်းကြီးမနေ့ကအစာပိုင်းဖြစ်တဲ့ အကျိုးတရားကိုမနေ့ကစပြီးဟောပေးခဲ့တယ်။နန်းနေပိုင်း9နာရီအချိန်ကတရားရှုမှတ်စေယောဂီအထုတ်အထုတ်စေယောဂီများကိုအလယ်ပိုင်းဖြစ်တဲ့ကျင့်စဉ်တွေကိုဘုန်းကြီးဟောကြားပေးနေပါတယ်။ဒီတရားတော်ကိုနားတဲ့အခါမှာဒီမနေ့ပိုင်းရောညနေပိုင်းရောအဲ့ဒီလိုတွဲတွဲနာရင်တော့ ပို့ပြီးတော့သဘောအတိတ်ပဲတွေကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိရမှာဖြစ်ပါတယ်။မနေ့ပိုင်းကကျင့်စဉ်တွေတိုင်းမိမိကျင့်ကြံပွားများအားထုတ်သွားလို့ရှိရင်ခုညနေပိုင်းမှာဘုန်းကြီးဟောကြားပေးတဲ့အကျိုးတရားတွေပေါ့အဲ့ဒီအကျိုးတရားတွေဖြစ်ပေါ်လာပုံတွေအကျိုးတရားရပုံတွေကိုဒါနှစ်ခုတရားနှစ်ပုဒ်ဆက်ဆက်ဆက်ဆက်ပြီးတော့တွဲပြီးတော့ကြည်သွားလို့ရှိရင် ဒီကျင့်စဉ်အတိုင်းတတိပဋ္ဌာန်ကျင့်စဉ်အတိုင်းပြည့်ပြည့်စုံစုံကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်များရသော်ဘုရားဟောကြားထားတဲ့ဒီအကျိုးတရားတွေအားလုံးအပြည့်စုံမိမိတို့ရနိုင်ပါလားဆိုတာကိုသဘောပေါက်သွားလိမ့်မယ်။ဒီတော့မနေ့ကမြတ်စွာဘုရားကဒီတတိပဋ္ဌာန်သုတ်တန်ကြီးဟောတဲ့အခါကျတော့ငါဘုရားဟောကြားတဲ့ဒီတတိပဋ္ဌာန်တရားတွေကိုရိုးရိုးသေးသေးနဲ့ကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေ ဒီကျိုးတရားတွေရနိုင်တယ်ဆိုတာကိုတရားကြီးညာပြီးတော့ကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့တာလေးကိုဘုန်းကြီးမနေ့ကစခဲ့တယ်။ဧကယနောယံဘေခွေမေကောတတ္တနာဝိတုဒ္ဓိယတောကပိဒေဝနံသမတိကမယဒုက္ခဒေါမနတနံအထင်ကမယညာယတာအဓိကမယနိဗ္ဗာန်တသစ္စိကရိယာယယရိတံသတ္တရောတတိပဌာနာ ဧကဝေယံတော်မြတ်ဥจิตသားတို့စတ္တတော်လေးပါးကုံသောယရိတံယေဤမေတတိပဋ္ဌာနာဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောကျင့်လန်းသည့်တန်တိရှိကုန်၏အယံဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောကျင့်လန်းသည်တတနာဘုရားပြည့်စေကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ ဝိတုဒ္ဓိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေကိုတခုတည်းတော်လံတကြောင်းတည်းတော်လံဖြစ်ပါ၏တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းငှာဧကယနောမေကိုတခုတည်းတော်လံတကြောင်းတည်းတော်လံဖြစ်ပါ၏ ဒုက္ခဒေါမနတနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမာယာခြုံငိမ့်ကွယ်ပြောက်စေခြင်းငှာဧကယနောမေဃောတခုရီသောလံတကြောင်ဒီသောလံဖြစ်ပါ၏ညာယတာတိကမာယာရိယမေကိုယာခြင်းငှာနိဗ္ဗာန်တာသစ္စိကရိယာယာနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငှာ ဧကယနောမေကိုတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါပြီတတိဘုရားရှင်ကိုယ်တော်မြတ်ကြီးကဒီတတိပဋ္ဌာန်တရားတွေကို ခုလိုကြွေးကြော်ပြီးတော့ငါဘုရားဟောကြားတဲ့ဒီတတိပဋ္ဌာန်တရားတွေအတိုင်းလိုက်နာကျင့်သုံးရင်နံပါတ်1 စိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးတရားရနိုင်တယ်ဆိုတာမနေ့ကဘုန်းကြီးတို့ယောဂီများကိုဟောကြားပေးခဲ့စိတ်ညစ်ကြေးဆိုတာတွေကလောဘဒေါသမောဟမာနစတဲ့ကိလေသာတရားတွေဟာစိတ်ရဲ့ဘာတွေလဲညစ်ကြေးတွေအဲ့ဒီစိတ်ညစ်ကြေးတွေရှိနေသမျှဒီပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလားဆင်းရဲနေမှာကြီးတယ်ပဲဒီနေ့ဘုန်းကြီးတို့ယောဂီများ တွေ့ကြုံနေရတဲ့ ဆင်းရဲတွေဟာဒီအညစ်အကြေးတွေရှိနေလို့ပဲလောဘတွေကြောင့်ဆင်းရဲနေကြတယ်ဒေါသတွေကြောင့်ဆင်းရဲနေကြတယ်မောဟတွေကြောင့်ဆင်းရဲနေကြတယ်မာနတွေကြောင့်ဆင်းရဲနေကြတယ်အဲ့ဒီစိတ်ရဲ့အညစ်အကြေးတွေဒါလုံးဝစင်ကြယ်သွားမယ်ဆိုရင်ဒီဆင်းရဲတွေမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်ပါလေဒီအကျိုးတွေရတယ်ဆိုတာကိုလက်တွေ့ဒီတိပ္ပံတရားကိုကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ တကယ်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးဆွဲဆွဲမြဲမြဲကပ်ပြီးတော့တည်နေအောင်ရှုနိုင်ပွားနိုင်ပြီဆိုရင်ကိုပဲတစ်ချက်မှရင်တစ်ချက်ငြိမ်းနှစ်ချက်မှနှစ်ချက်ငြိမ်းတဲ့ကိလေသာတွေမငြိမ်းဘူးလားကိလေသာတွေငြိမ်းနေတယ်ခုဘုန်းကြီးတို့ရှုမှတ်နေတဲ့အခါမှာဘာနဲ့တူတယ်လဲဆိုတော့လက်သမားဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့တစ်တွေကိုမိမိလိုသလို ပုံစံချတဲ့အခါကာလမှာပိုနေတဲ့တစ်တွေကိုဘဲခွန်းနဲ့ရွေရတယ်ဘဲခွန်းနဲ့ရွေရတယ်လက်သမားဟာပိုနေတဲ့တစ်တွေကိုတခါနဲ့ဘဲခွန်းနဲ့ခုတ်ခုတ်ခုတ်ခုတ်ပြရတယ်တစ်ချက်ခုတ်လိုက်တိုင်းတစ်ချက်ခုတ်လိုက်တိုင်းမလိုအပ်တဲ့အသားတွေပဲ့ပဲ့ပဲ့ပဲ့ပြီးတော့ကျသွားတယ်အဲ့ဒီလိုပဲအခုရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ကလည်းတစ်ချက်မှတ်လိုက်ကိလေသာတွေတစ်ချက်နှဲသွားလိုက်တစ်ချက်မှတ်လိုက်ကိလေသာတွေတစ်ချက်ပါသွားလိုက်တစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေပါသွားလိုက်နဲ့ မှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေတိုးပွားနေတာလားယုံနေသွားတာလားယုံနေသွားတာရှုမှတ်နိုင်တဲ့လောက်ယုံနေသွားမယ်နောက်တစ်မျိုးဥမာ ပြောရလို့ရှိရင်ဘုန်းကြီးတို့ပေါက်တူးနဲ့မြေတူးနေတဲ့ပုံကိုလိုပဲမလုံအပ်တဲ့မြေဆိုင်မြေခဲတွေကိုပေါက်တူးနဲ့ပေါက်တဲ့အခါကလာမှာတစ်ချက်ပေါက်ပြီးတော့မြေဆိုင်မြေခဲတွေပေါက်ပြီးတော့ဖယ်ထုတ်လိုက်နောက်တစ်ချက်ပေါက်ပြီးတော့ဖယ်ထုတ်လိုက်နောက်တစ်ချက်ပေါက်ပြီးတော့ဖယ်ထုတ်လိုက် အဲ့ဒီပေါက်လိုက်တိုင်းပေါက်လိုက်တိုင်းမြေဆိုင်မြေခဲတွေပါပါပြီးတော့ဘေးကိုဖယ်ဖယ်ထုတ်လိုက်တယ်လို့တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်အားလည်းပဲထိုင်ရင်ဖြစ်စေရရင်ဖြစ်စေသွားရင်ဖြစ်စေလျှောင်းရင်ဖြစ်စေတစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေဖယ်ထုတ်ပြလိုက်တစ်ချက်မှတ်လိုက်တစ်ချက်ကိလေသာတွေဖယ်ထုတ်ပြလိုက်နေကိလေသေဘိန္ဒတိတိဘိက္ခုဆိုတဲ့အတိုင်းကိလေသာ တရားတွေကိုဖြစ်စည်းပြနေတာကိလေသာတရားတွေကိုမှတ်ချက်တိုင်းမှတ်ချက်တိုင်းဖယ်ထုတ်ဖယ်ထုတ်ပြနေတာ ဒါမှမဟုတ်အဲ့လိုမှတ်ချက်တိုင်းကိလေသာတွေကိုဖယ်ထုတ်ပြစ်နေတယ်ဆိုရင်မိမိဟာ9မိနစ်လောက်အာယုံမစိတ်လေးမြဲနေအောင်မှတ်နိုင်ရင်9မိနစ်ကိလေသာတွေမကင်းဘူးလား10မိနစ်လောက်ရှုမှတ်နိုင်ရင်10မိနစ်မကင်းဘူးလားတဏှာကြီးအာယုံမစိတ်လေးမိနေအောင်မှတ်နိုင်ရင်တဏှာကြီးကိလေသာတွေကင်းမနေဘူးလားဗျာအဲ့ဒီကိလေသာတွေကင်းသလောက်စိတ်ရဲ့ဆင်းရဲမှုတွေမချုပ်ငြိမ်းနိုင်ဘူးလားချုပ်ငြိမ်းသွားနိုင်တယ်ဒါကြောင့်မို့ဒီ တတိပဋ္ဌာန်တရားကိုရိုးရိုးသေးသေးကျင့်ပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကနံပါတ်1စိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးဒီအကျိုးတရားဟာနောက်နောက်ဘဝမှာရမှာလားအခုအာထုံနေစေရမှာလားအာထုံနေစေကိုရမှာနောက်နံပါတ်2ကတောကနံပါတ်2ကဘာလဲလဲတောကဆိုတာဥဆွေးမှုနံပါတ်3ကပရိဒီဝ ပရိဒေဝဆိုတာငိုကြွေးမှုပုထုဇဉ်ပုဂ္ဂိုလ်တိုင်းပုထုဇဉ်ပုဂ္ဂိုလ်တိုင်းတောကတွေမရှိဘူးလားတောကတွေရှိတယ်ပုထုဇဉ်တိုင်းပုထုဇဉ်တိုင်းဒီတောကတွေရှိနေကြတာကြီးတယ်ပဲလူတွေမှလည်းလူအပူရှိတယ်လို့ဘုန်းကြီးတွေမှလည်းဘုန်းကြီးအပူမရှိဘူးလားရှိတယ်နော်နောက်မှဘုန်းကြီးပြောပြမယ်ဘုန်းကြီးပူနဲ့လူအပူအဲဒီတော့ လူတွေမှလည်းပဲဒီခါတဲ့စာဝန်နေရေးအတွက်နေ့စဉ်လှုပ်ရှားပြီးတော့နေ့စဉ်ပူတော့ကတွေနဲ့ကြုံတွေ့နေရတာအတွက်ပူရသမီးအတွက်ပူရပစ္စည်းအတွက်ပူရလုပ်ငန်းအတွက်ပူရအကုန်တိုင်းပူနေရတာအဲ့ဒီပူဆွေးမှုတော့ကတရားတွေကဘာကြောင့်ဖြစ်တာလဲဆိုရင်ပြဒနာတရားတွေကြောင့်ဘာကြောင့်ဖြစ်တာလဲပြဒနာတရားတွေကြောင့်အဲ့ဒီမှာပြဒနာတရားတွေ ရှိနေပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာပြဿနာတရား၅ပါးတွေကတဘာဘာကြောင့်ဖြစ်လာပြီတဘာဘာဖြစ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တောကကြီးဖြစ်တော့တာတောကကြီးအာကြည့်ရင်လည်းပဲပရိဒီဝါဆိုတဲ့မိရီတောက်လွန်လာတော့တာအဲ့ဒီတောကဒီပရိပြဿနာတရားတွေကဘာတွေလဲဆိုတော့ဘောကပြဿနာဘာပြဿနာလဲနံပါတ်2ကရောဂပြဿနာတဲ့ဘောဂပြဿနာရောဂပြဿနာ နောက်ပြီးတော့သီလပြဒနာဒိဋ္ဌိပြဒနာဟုတ်တယ်မို့လားပြဒနာတရားတွေအဲ့ဒီပြဒနာတရားတွေထဲမှာညာတိပြဒနာရဲ့ဘောဂပြဒနာရဲ့ရောဂပြဒနာရဲ့သီလပြဒနာရဲ့ဒိဋ္ဌိပြဒနာရဲ့ဘယ်နှပါလဲဒီတော့ညာတိပြဒနာဆိုတာကမိမိဆွေမျိုးညာတိတွေမိမိတို့မိသားစုတွေဆွေမျိုးညာတိတွေတူတယောက်ခကြီးဝေးကိုထွက်သွားပြီးအကြောင်းမျိုးမျိုးကြောင့်သွားတယ်ဆိုရင်စိတ်ထဲမှာ ပူပန်ဆင်းရဲမှုတွေမကြုံရဘူးလားဒါသက်ရှိရှိနေတဲ့အချိန်လေးပဲအဝေးကွာသွားတာတကယ်လို့များမိမိတို့မိသားစုတွေကတူးတယောက်ကွယ်လွန်သွားပြီဆိုရင်ရောပူဆွေးမှုတွေမကြုံရဘူးလားအဲ့ဒါညာတိပြဒနာရညာတိပြဒနာဒါဘုန်းကြီးတို့ဒီမှာပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကြုံတွေ့နေကြရတာကြီးတယ်ပဲညာတိပြဒနာနောက်ပြီးတော့ဘောဂပြဒနာ စီးပွားဥစ္စာတွေအကြောင်းတစ်မျိုးမျိုးကြောင့်ပျက်စီးသွားလို့ရှိရင်ရောဒီစိုးရင်ပူဆွေးမှုတွေမဖြစ်ဘူးလားဘုန်းကြီးတို့ဒါတော့မြန်မာနိုင်ငံမှာကိုတွေ့ကြုံခဲ့တာလေးတွေပေါ့ဒီနိုင်ငံမှာတော့ဒီနိုင်ငံမှာဆိုရင်လည်းပဲဘုန်းကြီးတို့ကြားသိနေရတာပါပဲအဲဒီမှာသတင်းတွေကအခုတကမ္ဘာလုံးမှာရှိနေတာတွေကအကုန်လုံးကမ္ဘာရွာကြီးလို့ပြောနိုင်လောက်အောင်မြန်မာနိုင်ငံမှာလည်းအခုဖြစ်အခုသိနေကြပါပြီဘယ်နေရာမှာဘာတွေဖြစ်နေပြီဆိုတာသိနေကြပါ အခုဘောဂပြဒနာမိမိတို့စည်းစိမ်ဥစ္စာတွေကြောင့်ဆုံးရှုံးပျက်စီးသွားလို့ကိုကိုကို မိသားစုလိုက်တည်ဆုံးကြတဲ့ပုဂ္ဂိုလ်တွေကိုကိုကိုတည်ချောင်းကြံကြတဲ့ပုဂ္ဂိုလ်တွေမရှိကြဘူးလားအဲ့ဒါဘောဂပြဒနာကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာဟိုးတုန်းကဟိုးတုန်းကမိမိတို့ငွေကြေးတွေကိုတခါတရားမဝင်ကြီးညာတဲ့အချိန်တုန်းကကြုံတွေ့တာလေးရှိပါတယ် အချို့ပုဂ္ဂိုလ်များဆိုရင်အဲ့ဒီဟာကြီးညာလိုက်တဲ့အချိန်မှာပဲတခါတည်းနှလုံးနေဘာဖြစ်သွားတယ်မသိဘူးအဲ့ဒီမှာတခါတည်းသတိပလင်းတွေလစ်ပြီးတော့စေယုံတန်တင်ပြီးနောက်ဆုံးကွယ်လွန်သွားတဲ့အဆင့်ထိအောင်ဖြစ်သွားတာတွေရှိတယ်။ဒါပူဆွေးမှုတွေအားသေးလို့လားအားကြီးလို့လားအားကြီးလို့အချို့ပုဂ္ဂိုလ်များဆိုရင်တခါတည်းဒီကြီးညာလိုက်တယ်ဆိုရင်ကြီးညာတာကလည်းနေ့လေတနာကြီးကြော်ကြော်မှတ်တာပဲ။ အဲ့ဒီအချိန်မှာကြီးညာတာအဲ့ဒီအချိန်မှာဆိုတာကအများသောအားဖြင့်လူပုဂ္ဂိုလ်တွေကအားလတ်တဲ့ပုဂ္ဂိုလ်တွေကလက်ဖက်ဆိုင်မှာထိုင်နေတာအဲ့လက်ဖက်ဆိုင်ကထိုင်နေတဲ့အချိန်မှာလေဒီယိုဖွင့်တဲ့အချိန်ဒီကြီးညာချက်တွေပါလာမယ်များသောအားဖြင့်အဲ့ဒီမှာဘုန်းကြီးတို့ဟိုးဘက်ကရှူဘူးဘက်ကမုံရွာဘက်ကတကားတယောက်ဟာသူ့ရဲ့အိမ်ဝင်ခြံဝင်ရောင်းရောက်ပြီးတော့နေရာကောင်းကောင်းကိုဝင်မယ်ဆိုပြီးရှားနေတာအဲ့ဒီမှာငွေတို့ပိုက်ပြီးလိုက်ရှားနေတဲ့အချိန်မြေကမရသေးဘူးနေရာကမရသေးဘူး မရသေးခင်မှာအဲ့ဒီမှာတရားမဝင် ကြီးညာလိုက်တဲ့အခါကျတော့သူ့ငွေတုကြီးဟာတန်ဖိုးရှိသေးလားအဲ့ဒီမှာတခါတဲ့ချက်ချင်းဒီလက်ဖက်ရည်တောက်နေရကနေအိမ်ထပြေးပြေးပြီးတော့အင်္ဂါလူတွေလည်းဘာမပြောညာမပြောအဲ့ဒီအထုပ်ဆွဲထုတ်ဟာအလကားဖြစ်ကုန်ပြီဆိုပြီးတော့အဲ့ဒီမှာဒုက္ခတွေဖြစ်ပြီးတော့ထိမ့်နိုင်သိမရဘလို့ဖမ်းလို့မှမရနောက်ဆုံးတွေးသမျှလူပုဂ္ဂိုလ်ကိုကြီးညာတဲ့ပုဂ္ဂိုလ်ကပုံဘသူဆိုတာမပါဘူးလားအဲ့ဒီမှာ ကျင်ညာရတဲ့ပုဂ္ဂိုလ်ကတံဝန်ခံပြီးပုံဘသူဆိုတာပါတယ်အဲ့ဒီတော့ကအတွင်းမှုဖြစ်တဲ့ပုဂ္ဂိုလ်ကကျင်ညာရအဲ့လိုကျင်ညာတဲ့အခါကျတော့အဲ့ဒီပုံဘသူဆိုတာကိုတခါနဲ့လူတွေ့တိုင်းအဲ့ဒီပုဂ္ဂိုလ်ရဲ့နာမည်နဲ့မင်းဘသူမဟုတ်လားမင်းဘသူမဟုတ်လားနဲ့အဲ့ဒီပုဂ္ဂိုလ်ကဟုတ်ပါတယ်ဆိုရင်တော်တော်ဒုက္ခပြီးတော့မှာဟာကျိုးမဟုတ်ပါဘူးဗျာဆိုထွက်ထွက်ပြေးရတာလူတွေကအဲ့ဒီမှာသူစိတ်ကိုထိနိုင်တာလားမထိနိုင်တာလားသူ့ရဲ့ပစ္စည်းဥစ္စာတွေ တိုးပွားလာလို့လားပျက်စီးသွားလို့လားဒါဘောဂပြဒနာဟုတ်တယ်မို့လားအခုဘောဂပြဒနာကအများကြီးဖြစ်မှပူဆွေးမှုဆိုတာဖြစ်တာမဟုတ်ဘူးနည်းနည်းလေးနဲ့လည်းမဖြစ်တတ်ဘူးလားအခုဘုန်းကြီးတို့အခုတရားနာပြီးတော့အပြင်ထွက်မယ်အပြင်ထွက်ပြီးတော့ဖဏကကူထားတဲ့နေရာမတွေ့လို့ချင်းဟဲ့သွားပြီကဲဘာမဟုတ်တဲ့ပစ္စည်းလေးနဲ့လည်းပဲဒီမှာကိုယ့်ပစ္စည်းလေးဆုံးရှုံးသွားမှာကိုစိုးရိမ်ပူဆွေးမှုတွေမဖြစ်ဘူးလား ဒါဘောဂပြဿနာတဲ့ဒါပူဆွေးမှုတွေဖြစ်တာနောက်ပြီးတော့ရောဂပြဿနာဘာပြဿနာလဲလဲရောဂပြဿနာရောဂပြဿနာဆိုတာအနာယောဂမိမိတို့ကြီးမားတဲ့အနာယောဂတွေခုခေတ်မှာဆိုရင်တည်လောက်တဲ့ယောဂတွေပေါ့ပစ္စာယောဂတို့ဘာယောဂတို့ဆိုရင်ချက်ချင်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဓာတ်တွေချသွားတာချက်ချင်းပဲချက်ချင်းပဲစိတ်ဓာတ်တွေချသွားတာဘုန်းကြီးတို့ ਨੇ သက်ဆိုင်တဲ့ဘုန်းကြီးတို့ရဲ့အမှုဆောင်တရားကြီးတယောက်တကယ်တမ်းမကြမ်းမာတာကသူ့ရဲ့ဒကမာကြီးကမကြမ်းမာဘူးမကြမ်းမာတဲ့အတွက်သူဟာကင်ဆာရောဂါဖြစ်နေတာဖြစ်နေတဲ့အတွက်ဒီကျမ်းမာကြီးကုသပြီးတော့တရားရည်ကြီးတဲ့ပဲရှုမှတ်နေတယ်ဘုန်းကြီးရိတ်တာမှာရက်ပေါင်းများစွာလပေါင်းများစွာတရားရည်အထုအထုပြီးတော့ခဏခဏနားဆေးလေးပါလေးဟောလောက်ရမယ်ဆိုရင်နားနားပြီးပြီဆိုရင် သူဆောင်ရွက်เสียရှိတာတွေဆောင်ရွက်ပြီးပြီဆိုရင်ရေးတာပြန်လာတရားကြီးတွေအထုတ်နေတာအဲ့ဒီတရားကြီးတွေအထုတ်နေတဲ့ပုဂ္ဂိုလ်ဟာသူဟာတနေ့ကနှစ်နှစ်နှစ်နှစ်ကသုံးနှစ်ဒီတိုင်းပဲစင်ကာပူသွားပြီးတော့တခါလေသားသမီးတွေရှိတဲ့အတွက်ကြောင့်မို့သွားပြီးတော့စစ်ဆေးအဲ့ဒီလိုနဲ့ပဲတခါကြီးပါပန်လာတော့သားတွေသမီးတွေကကျမ်းမာရေးစစ်ဖို့တိုက်တွန်းကြတယ်ဖေပါစစ်လိုက်ပါလား မထူပါဘူးဖေကျမကြီးစစ်လိုက်တာကောင်းတာပေါ့စစ်လိုက်ပါလားဆိုပြီးတော့စစ်ခိုင်းတာတခါကြီးကကျန်းကျန်းမာမာကြီးပဲတကယ်ကိုကျန်းကျန်းမာမာကြီးပဲဘုန်းကြီးရိတ်တံမှာမှုဆောင်လုပ်နေတဲ့တခါကြီးပါအဲဒုတိယပုံမူကြီးဖြစ်ပါတယ်အင်ဂျင်နီယာကြီးအဲဒီမှာသာသမီတွေကနေပြီးတော့တခါလဲစစ်လိုက်ပါလားစစ်လိုက်ပါလားဆိုလို့စစ်လိုက်တာအဲဒီမှာကင်ဆာသွားတွေ့တာသူကင်ဆာကအသေးကင်ဆာတဲ့ဘာကင်ဆာလဲလဲ အဲ့ဒီမှာယောဂတွေ့လိုက်ပြီဆိုတာနဲ့ပဲချက်ချင်းမျက်စိပဲမျက်နှာပြဖြစ်ပြီးတော့တခါကြီးကတခါလေလူပုံရဲကြတယ်လို့ကြသွားအဲ့လိုပုံရဲကြတယ်လို့ကြသွားပြီးတော့နောက်ဆုံးဆေးရုံမှာပဲတင်ရဆေးရုံတင်ပြီးတော့ဘုန်းကြီးတို့သွားပြီးတော့တွေ့ပါတယ်သွားတွေ့ပြီးတော့လည်းပဲတခါကြီးရဲ့သူလုပ်ခဲ့တာတွေသာသနာပြုလုပ်ငန်းတွေဘုန်းကြီးရဲ့ရေးသားသာသနာပြုအကျိုးဆောင်တာတွေဒါတွေကိုလည်းဘုန်းကြီးကတတိပေးပြောကြားကျမ်းမာရေးလေးတွေ တက်တာပြောက်ကင်းလာအောင်ဆိုပြီးတော့ဘုဇင်တုတ်တန်တရားလေးတွေလည်းရုပ်ပွားပေးပါတယ်သူ့ကိုလည်းအားပေးပါတယ်စိတ်ဓာတ်မချနဲ့စိတ်ဓာတ်မချနဲ့အာတင်ထားပြောပါတယ်ဒါပေမဲ့ဆရာဒကာကြီးကစိတ်ကိုမတင်းနိုင်တော့လုံးဝမတင်းနိုင်တော့ဘဲနဲ့တခါလေကျမ်းမာရေးကုသရင်းနဲ့နှစ်လအတွင်းလေးပဲတည့်တဲ့အချိန်ကနေပြီးတော့ဘယ်နှလလဲနှစ်လအတွင်းလေးပဲဝင်အောင်သွားတယ်ဒါမိမိရဲ့ဒီမှာယောဂလေးရလာပြီသေလောက်တဲ့ယောဂရလာပြီဆိုတာနဲ့တပြိုင်နက်တည်းစိတ်ထဲမှာ မိမိရဲ့မိသားစုတွေနဲ့ကိုချစ်ခင်မြန်နိုးတဲ့သားသမီးတွေနဲ့ကိုတန်ဖိုးထားတဲ့ပုဂ္ဂိုလ်တွေနဲ့ငါခွဲခွာရတော့မှာပါလားဆိုတာသိလိုက်တာနဲ့တပြိုင်နက်တည်းစိတ်တွေချမ်းသာမလားဆင်းရဲမလားစိတ်အပူသောကတွေမရောက်ဘူးလားဘယ်လိုနေရပါမလဲဘယ်လိုထားခဲ့ရပါမလဲငါဘယ်လိုသွားရပါမလဲအဲ့ဒီမှာကိုပိုင်ဆိုင်တဲ့ပစ္စည်းတွေဘယ်လိုလုပ်ခဲ့ရပါမလဲဆိုတဲ့အဲ့ဒီမှာအပူသောကတွေဝင်တာဒါရောဂပြဿနာဘာပြဿနာလဲ နောက်အချို့ချို့ပုဂ္ဂိုလ်များဆိုရင်ဘုန်းကြီးတို့ဒီမှာမကြမ်းပါလို့တိကြတဲ့မိတ်ဆွေတွေချစ်ခင်ကြတဲ့ခင်မင်ကြတဲ့မိတ်ဆွေတွေကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်ထံမှာဆေးရုံမှာသွားမေးပါတယ်။အဲဒီမှာသူ့ကိုသွားပြီးတော့ကြည့်ပြီးသူ့လက်ကလေးဆုပ်ကိုင်းပြီးတော့ဘယ်လိုလဲနေသားရလားလို့မေးကြည့်ပါလား။ပါဇက်ကမဖြေနိုင်မဲနဲ့မျက်ရည်တွေကတခါလဲကျလာ။ဝမ်းသာလို့လားဝမ်းနည်းလို့လား။ဝမ်းနည်းတာခါရဲပူဆွေးမှုတွေဖြစ်တာ။ဒါရောဂါပြဿနာ။ ဘာပြဿနာလဲရောဂါပြဿနာနောက်တစ်ခါဘုန်းကြီးတို့သီလပြဿနာသီလပြဿနာဆိုတာကမိမိရဲ့ကိုချင်းသီလတွေပျက်စီးတာဘာတွေပျက်စီးတာလဲကိုချင်းသီလတွေပျက်စီးတာမိသားစုတွေမှာခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲမိမိရဲ့ကိုချင်းသီလတွေပြည့်စုံနေဖို့လိုတယ်ဇနီးဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းမိမိကိုချင်းသီလတွေပြည့်စုံနေဖို့လိုပါတယ် အဲ့ဒီကိုချင်းသီလတွေပျက်စီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုချင်းသီလပျက်စီးသွားတာနဲ့ပဲအဲ့ဒီမှာအမြဲတမ်းပျော်ရွှင်တဲ့စိတ်တွေမရှိတော့လူကြားသူကြားဝင်ရဲထွက်ရဲတဲ့စိတ်တွေမရှိတော့အဲ့ဒီမှာကိုချင်းသီလပျက်စီးသွားပြီဆိုရင်အမြဲတမ်းတောကကြီးဖြစ်နေတယ်ကိုအမှားကိုကိုဘယ်လိုမှပြင်လို့မရတဲ့အမှားကြီးဖြစ်သွားတဲ့အတွက်ကြောင့်မို့အဲ့ဒီမှာကိုအမှားကိုမပြင်နိုင်တဲ့အတွက်အမြဲတမ်းစိတ်တောကကြီးဖြစ်တယ် အဲ့ဒါဘာကြောင့်လဲဆိုရင်သီလပြဒနာပဲဘာပြဒနာလဲသီလပြဒနာကိုချင်းသီလတွေပျက်စီးပြီဆိုရင်ကိုယ့်ဟာကိုယ်နောင်တရလို့မဆုံးဘူးဒီအမှားကြီးကိုပြင်လဲပြင်လို့မရတော့ရှေ့ဆက်ပြီးတော့ဘာတွေလုပ်ရပါမလဲရှေ့ဆက်ပြီးဘာတွေဖြစ်လာအောင်မလဲဆိုတဲ့တောကတွေအမြဲတမ်းသူ့မှာမနှိမ့်ဆက်ဘူးလားတောကတွေအမြဲတမ်းနှိမ့်ဆက်နေတာနောက်ပြီးတော့မိမိတို့ရဲ့စောင့်ထိန်ထားတဲ့သီလ အဲ့ဒီဆောင်ထိတ်ထားတဲ့သီလအဲ့ဒီသီလတွေကိုကသီလကိုတကယ်ညံနိုးတဲ့ပုဂ္ဂိုလ်များဆိုရင်ကိုတတိလက်လွတ်ဖြစ်ပြီးတော့သီလလေးများညှိုးတာခြောက်တာလေးဖြစ်သွားမယ်ကြောင်နာကြတာလေးဖြစ်သွားမယ်ဆိုရင်ရောစိတ်ထဲမှာပူပင်တဲ့စိတ်တွေတောကတွေမဖြစ်ကြဘူးလားဟုတ်ကြရဲ့လားသီလသီလ ကုသီလာတွေပြတ်သွားလို့ဆိုပြီးတော့စိုးရိမ်ပူဆွေးတဲ့ပုဂ္ဂိုလ်မတွေ့ဘူးဖြစ်နေတယ်ဘုန်းကြီးကတချို့သီလာတွေပြတ်တယ်ဟိုဘုန်းကြီးတို့အခုမြန်မာနိုင်ငံမှာပါမြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဆိုရင်အခုဘုန်းကြီးတို့မှာတရားရိပ်တာမှာဒီဝိကလဘောဇနသိက္ခာပုနဲ့စပ်ပြီးတော့အတော်ခက်ခက်ခဲခဲဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ထုတ်ပိုးမှုပညာတွေကလည်းအလုံးပြည့်စုံတဲ့အခါကျတော့စားပွဲတောက်ပွဲတွေက မသိုးမပုတ်အောင်တခါတည်းထုတ်ပိုးပြီးတော့ရနိုင်တော့ကလေးတွေမှာအလွယ်စားတွေဖြစ်နေတော့အလွယ်စားတွေပါလာတဲ့အခါကျတော့အဲဒီမှာဝိကလဘောဓနာသိက္ခာပုဒ်တွေပြည့်စည်ကြတယ်ဒါပေမဲ့လို့သူတို့မှာတော့ပျော်ပျော်ပဲသီလပြတ်သွားလို့သူတို့မှာငိုတဲ့ပုဂ္ဂိုလ်မရှိဘူးပျော်ပျော်ပဲအဲဒီလိုသီလပြတ်မှစိုးရိမ်ပြီးငိုကြွေးတဲ့ပုဂ္ဂိုလ်တယောက်တော့ဘုန်းကြီးတွေ့ဘူးပါလေဒါဘုန်းကြီးမဟာစီသာသနာရိပ်တံမှာနေစဉ်ခါတော့ အဲ့ဒီပုဂ္ဂိုလ်ကတော့သီလရှင်ဆရာလေးတစ်ပါးပါအဲ့ဒီသီလရှင်ဆရာလေးတစ်ပါးမကျမ်းပါပါဘူးကျမ်းမာရေးအတူကမကောင်းရှာပါဘူးအဲ့တော့မကောင်းရှာတဲ့အခါကျတော့ဆရာဝန်များနဲ့ကုသစေဝါရီတောက်ပါအဲ့ဒီမှာဆရာဝန်ကညနေစီမနေ့စီညစီစသည်ဖြင့်ပြထားတဲ့အခါမှာညစီစားတဲ့အခါမှာအစာလေးခံခံပြီးတော့စားရမယ်ဆရာလေးမှားထားတယ်သူ့ကိုပြုစုကြတဲ့ပုဂ္ဂိုလ်တွေကလည်းပဲ အဲဆရာလေးဆရာဝန်မှာထားတယ်ဒီလိုဒီလိုပဲဒါလေးစားလိုက်ဥမာဖြစ်မယ်မစားရင်အဲ့ဒီမှာအစာအိမ်ကိုထိလိုက်မယ်ဘာညာပေါ့လေအကုန်လုံးမျိုးစုံပြောမစားဘူးလုံးဝသူ့ရဲ့ဝိကာလဘောဓနာသိက္ခာပုဂ္ဂိုလ်အပြည့်စည်းမခံဘူးအဲ့လိုအပြည့်စည်းမခံမဲနဲ့ဆေးပဲတော့ဟိုကြာတော့ဆရာဝန်ကလည်းငေါက်ဆရာဝန်ကလည်းဆိုးနောက်ဆုံးဆရာဝန်ကနေပြီးတော့ပြောဆိုတဲ့အခါကျတော့ဆရာလေးသိခြင်းလို့လားဘာလားပြောလိုက်တယ် အဲ့ဒီမှာဆရာလေးဟာမျက်ရည်ကြာပြီးတော့သေပါစေသူဟာသာသနာတော်ကိုသီလကိုမြန်နိုးလုံးလို့ဒီသီလရှင်ဘဝကို သူရောက်လာတာပါသူဟာလူဘဝကနေပြီးတော့သီလရှင်ဘဝကိုသူအရွယ်ရောက်တဲ့အချိန်ကျမှသူဝက်လာတာဖြစ်ပါတယ်တဲ့မသိခင် ကလေးဘဝကဝက်လာတာမဟုတ်ပါဘူးတဲ့အရွယ်ရောက်မှဒီသီလကိုမြန်နိုးလုံးလို့သီလကိုအရှင်သခင်ကိုလေးစားတယ်လို့အရှင်သခင်ကိုယိုသေးတယ်လို့ မိမိစောင့်ထိန်ထားတဲ့သီလကိုလည်းပဲရိုးရိုးတည်တည်စောင့်ထိန်မယ်ဆိုတဲ့အနေနဲ့ဒီသီလရှင်ဘဝကိုယူလာတာဖြစ်ပါတယ်ဒီသိက္ခာပုဒ်တွေကိုထင်းသိမှုပါလေဒါကြောင့်ဆရာပေးတဲ့ဆေးကိုဒီအစာစားမှသာတောက်ရမယ်ဆိုရင်ကျွန်မမတောက်တော့ဘူးအသိခံမှမယ်အဲ့ဒီမှာမျက်ရည်ကျတာအဲ့လိုသီလကိုကိုယ့်အသက်နဲ့လဲပြီးတော့ယုံယုံကြည်ကြည်နဲ့တက်လောက်စောင့်ထင်းခဲ့တဲ့ပုဂ္ဂိုလ်ဆိုတာတော့ဘုန်းကြီးအဲ့ဒီတပားလေးပဲတွေ့ဘူးပါတယ် ညာတော့အားဖြင့်တော့အခုသီလလေးကျိုးသွားလဲဟဲ့ငါတော့ဖြင့်တခြင်းဆုံမိသွားပြီသီလတစ်ပါးကျိုးသွားဒီလောက်ပဲဘာမှစိတ်ထဲမှာသူတို့မှပူဆွေးမှုဘာမှဖြစ်တာမတွေ့ရအောင်သီလကိုအဲ့တော့သီလပြဒနာတကယ်သီလကိုမြန်နိုးတဲ့ပုဂ္ဂိုလ်ကြတော့သီလပျက်စီးသွားမှာကိုစိုးရင်ပူဆွေးမှုတွေမရှိဘူးလားဗျာဒါသီလပြဒနာနောက်တစ်ခါနံပါတ်5ကပါတယ်လေဒိဋ္ဌိပြဒနာအယူပျက်စီးတာဘာပျက်စီးတာလဲ တမ္မာဒိဋ္ဌိအယူကောင်းအယူမှန်ရှိရာကနေပြီးတော့မိစ္ဆာဒိဋ္ဌိအယူမှားကို ပြောင်းလဲယူရတော့မယ်ဆိုရင်ပူဆွေးမှုတွေဖြစ်ကြတကယ်ကိုမိမိဘာသာတရားကိုဘုရားတရားတန်ခါယရဏသုံးပါးကိုအမြဲရိုးရိုးသေးသေးစီကံပြီးတော့အမြဲမြတ်မြတ်နိုးနိုးကိုယ်ွယ်စီကံနေတဲ့ပုဂ္ဂိုလ်ဟာအကြောင်းအားလျော်စွာမိမိရဲ့အိမ်အောင်ရေးကြောင့်ဖြစ်စေမိမိတို့စီးပွားရေးကြောင့်ဖြစ်စေ အာနာရှင်ဝါဒကြောင့်ဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိယုံကြည်ကိုယ်ွယ်စိတ်ကပ်နေတဲ့အယူဝါဒကိုစွန့်ပစ်ပြီးတော့မိစ္ဆာမှားတဲ့အယူဝါဒကိုယူရတော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာပူဆွေးမှုတွေမဖြစ်ဘူးလားဗျာဖြစ်ပါလေဘုန်းကြီးတို့ကိုယ်တို့တွေလည်းကြုံဘူးပါလေအကြောင်းအလျော်စွာမိမိတို့ပစ္စည်းကြောင့်မိမိရဲ့ဘာသာယူဝါဒပြောင်းသွားရတဲ့မိသားစုတွေတွေ့ဘူးပါလေတကယ်ကို တစ်ဖက်ကနေပြီးတော့မင်းတို့ဘလို့အယူဝါဒအတိုင်းလိုက်နာမယ်လိုက်မယ်ဆိုရင်လဲပေးမယ်ချောင်းပေးမယ်အားလုံးစားစရာတောက်စရာပြည်စုံပေးမယ်သားသမီးတွေအားလုံးကြောင်းထားပေးမယ်ဘုန်းကြီးတို့မြန်မာတွေကဘယ်သူမှအဲ့လိုကူညီပေးတဲ့ပုံကမရှိဘူးလေအခုခေတ်မှသာဘုန်းကြီးတို့ဗြဟ္မိတလုပ်ငန်းတွေထွန်းကားလာလို့သာဆင်းရဲနွမ်းပါတဲ့ကလေးတငယ်တွေကိုပညာရေးတွေသင်ကြားပေးကြဈေးတွေထောက်ပံ့ကြတာဟိုရှိခေတ်ကမရှိဘူး မရှိရခါကလာကြတော့အဲ့လိုကုညီထောက်ပံ့တဲ့ပဲပြောင်းရွှေ့ရမှာစားရည်တောက်ရည်နေရထိုင်ရည်ကစအဲ့ဒီလိုအခက်ခဲတွေဖြစ်တဲ့အခါကလာကြတော့တခါလေအဲ့ဒီဘက်ကိုပြောင်းရတော့မယ်မိသားစုအဲ့ဒီမှာမိဘတွေဟာတခါလေမျက်ရည်စဲလင်းနေငိုကြွေးပြီးတော့သူတို့ဘယ်လိုမှဘဝရက်တည်ရေးအတွက်ဘယ်လိုမှမတတ်နိုင်တော့လို့ဆိုပြီးတော့အဲ့ဒီမှာပြောင်းရွှေ့သွားတာလည်းရှိပါတယ်။နောက်ပြီးတော့အိမ်အောင်ရေးကြောင့်ယူဝါဒပြောင်းရတဲ့ပုံကိုယ်တွေရောမရှိကြဘူးလား။ ရှိကြတယ်ဘုန်းကြီးတို့တွေ့ဘူးပါတယ်အိမ်အောင်ရေးကြောင့်မိမိရဲ့ယူဝါဒတွေပြောင်းသွားရတယ်အစကတော့အပြောကောင်းလို့လို့ဩမင်းလည်းမင်းဘာသာမင်းယူငါလည်းငါဘာသာငါယူဆိုပြီးတော့နှစ်ယောက်အဲ့ဒီလိုသဘောတူအိမ်အောင်ပြုခဲ့ကြပြီမဲ့တာသမီလေးထွန်းကားလာပြီဆိုတာနဲ့တပြိုင်နက်တည်းအဲ့ဒီမှာဆွဲဆောင်မှုတွေဖြစ်လာပြီအဲ့ဒီကြတော့မိမိတို့တခါလေအကုန်လုံးငွေရေးကြေးရေးစီးပွားရေးအဲ့ဒီမှာအမွေရစပြီးတော့ပြဿနာတွေဖြစ်လာတယ် အဲ့ဒီခါကာလကြတော့မပြောင်းလို့မဖြစ်တော့မိမိကသာဘာသာအယူဝါဒကိုမစွန့်လို့ရှိရင်သားသမီးတွေကဘာမှခံစားခွင့်မရှိတော့အဲ့လိုခံစားခွင့်မရှိတော့တဲ့အတွက်ကြောင့်မို့တခါလေဝမ်းနဲ့ပူဆွေးစွာနဲ့မိမိတသက်တာကလို့မိဘဘိုးဘွားအစဉ်အလာကိုယ်ွယ်စိတ်ကလာခဲ့တဲ့အယူဝါဒကိုတခါလေဝမ်းနဲ့ပူဆွေးစွာနဲ့ပြောင်းရွှေ့ပြီးတော့ဘာသာပြောင်းသွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲ့ဒါဘာကြောင့်လဲဆိုရင်ဒိဋ္ဌိပြဒနာဘာပြဒနာတွေလဲ

ယတနာတရား၅ပါးတပါးပါးနဲ့ကြုံတွေ့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတောကတရားတွေမကြုံရဘူးလားဒီတောကတရားတွေပူဆွေးမှုတွေအဲ့လိုတောကတွေဖြစ်စည်းလာပြီဆိုရင် စိတ်တွေချမ်းသာသလားဆင်းရဲသလားအဲ့ဒီတောကတွေကလွန်မြောက်ခြင်းသလားမလွန်မြောက်ခြင်းဘူးလားအဲ့ဒီတောကတွေကလွန်မြောက်ခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့တောကပရိဒေဝနာတမတိကမာယာ မင်းတို့ဒီတောကတွေကလွန်မြောက်ခြင်းနေဆိုရင်တဲ့ဧကယနာမေကဒီတတိပဋ္ဌာန်လန်တလန်းမယ်ရှိတယ်ဒီတတိပဋ္ဌာန်တရားတိုင်ကျင့်ကြံပွားများအားထုတ်မယ်ဆိုရင်ဒီအပူတောကတွေအားလုံးလွန်မြောက်သွားနိုင်တယ်ဘာတွေလွန်မြောက်သွားနိုင်တာလဲကဲဒီတော့ဒီတောကတရားတွေဆိုတာလည်းပဲဘာကြောင့်ဖြစ်ပေါ်လာတာလဲလို့မေးရင်နောက်တစ်မျိုးရှိသေးတယ်မြတ်စွာဘုရားကဟောတာလားပိယတောဇာယတိတောကော ပြည့်ရတော့တဲ့ချစ်ခင်မြတ်နိုးခြင်းကြောင့်တောကောတောကဆိုတဲ့တရားသည်ဇာယတိဖြစ်ပေါ်လာတယ်ချစ်ခင်မြန်နိုးတဲ့စိတ်ကြောင့်တောကတွေဖြစ်တာတဲ့တယောက်ပေါ်မှာတယောက်စိုးရိမ်နေကြတယ်တယောက်သွားရင်တယောက်ကနောက်ကနေပြီးတော့ကြောက်ကြပူပင်နေတယ်ဆိုတာမုန်းလို့လားချစ်လို့လားချစ်လို့နော်သားသမီးတွေသွားတယ်ပြန်ရောက်ချိန်မရောက်လာလို့ရှိရင်မျောရတယ်စိတ်ပူရတယ် ဒါချစ်လို့လားမုန်းလို့လားအေးဒီတိုင်းပဲဘုန်းကြီးတို့ဒီမှာခင်မောနေဇနီးမယားတွေတဦးနဲ့တဦးတခါနဲ့တယောက်ပြန်ရောက်ချိန်မရောက်လာလို့ရှိရင်ပူပင်ရတယ်အဲ့ဒါချစ်လို့ဒါကြောင့်မို့တောကဆိုတဲ့တရားတွေဟာလည်းပဲချစ်ခင်နှစ်သက်တဲ့အတွက်ကြောင့်မို့တောကဆိုတာတွေဖြစ်ရတယ်အဲ့ဒီတောကဆိုတဲ့တရားတွေမိမိတို့လွန်မြောက်ခြင်းနဲ့ဆိုရင်တဲ့မြတ်စွာဘုရားကဧကယနာမေကဒီတတိပဋ္ဌာန်တရားကိုပဲကျင့်ပွားတယ်ဘုန်းကြီးမနဲ့က တတိပဌံတရားကျင့်စဉ်တွေကိုဘုန်းကြီးဟောပေးပါတယ်တတိပဌာနာသုတ်တံမှာဘုန်းကြီးပြောထားခဲ့တယ်လေအစာပိုင်းခြေတေတုံးကဒီသုတ်တံကြီးဟာအစာပိုင်းမှာအကျိုးတရားတွေဟောတယ်လို့ပြောခဲ့တယ်အစာပိုင်းမှာဗာတရားတွေလေအလယ်ပိုင်းကျတော့ကျင့်စဉ်တွေဟောတယ်အဆုံးပိုင်းကျတော့အချိန်ကာလတွေပိုင်းခြားသတ်မှတ်ပြီးတော့ဟောကြားပေးတယ်ဘယ်တရားမှမှအချိန်ကာလပိုင်းခြားသတ်မှတ်ပြီးတော့မြတ်စွာဘုရားမဟောခဲ့ဘူး ဒီတတိပဋ္ဌာန်တရားမှာတော့ဖြင့်အချိန်ကိုင်းချပြီးတော့တတ်မှတ်ပြီးတော့ကိုမြတ်စွာဘုရားဟောခဲ့အဲ့တော့ဒီအကျိုးတရားတွေရဖို့ဆိုတာလည်းပဲဒီကျင့်စဉ်ဖြစ်တဲ့တတိပဋ္ဌာန်တရားမကျင့်ဘဲနဲ့ဒီအကျိုးတွေရပါမလားဒီတတိပဋ္ဌာန်တရားဆိုတာကာယဝေဒနာစိတ်ဓာတ်ဓမ္မဘယ်နှပါလဲ၄ပါးနော်အဲ့ဒီ၄ပါးတွေကကာယ ानु ပတ္တနာတတိပဋ္ဌာန်ဆိုတဲ့ကိုယ်အမှုရာ ကိုမူရာရှုတယ်ဆိုတာထိုင်တယ်လို့ရှုရင်လည်းပဲဘာမူရာရှုတာလဲရက်တယ်လို့ရှုတာလည်းဘာမူရာရှုတာလဲသွားနေတဲ့ခါမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုသွားတယ်သွားတယ်လို့ရှုတာလည်းဘာမူရာလဲအိယာဘောကိုမိမိလဲလျောင်းပြီးတော့အိတ်နေတဲ့အမူအရာလေးကိုအိတ်တယ်အိတ်တယ်ရှုတာလဲဘာအမူအရာလဲအဲ့ဒီကိုအမူအရာရှုတာဟူသမျှဘာနုပတနာလဲဟေကာယနုပတနာကိုယ်တယ်ဆန့်နေလို့ရှုတာဘာအမူအရာလဲ ကိုမူရာရှုရင်ဘာနုပဒနာလဲကဲထိုင်နေထားတယ်လို့ရှုရင်ဘာမူရာရှုတာလဲဘာနုပဒနာလဲဟိုဘက်ဒီဘက်ပြောင်းတဲ့အခါလှည့်တဲ့အခါပြောင်းရင် ပြောင်းတယ်လှည့်ရင်လှည့်တယ်လို့ရှုတာဘာမူရာလဲကိုမူရာဆိုတော့ဘာနုပဒနာလဲဟောဖောင်းနဲ့ပိန်တယ်လို့ရှုနေတာဘာမူရာလဲကိုမူရာဆိုတော့ဘာနုပဒနာလဲကာယ ानु ပဒနာအဲ့တော့ဒီကာယ ानु ပဒနာနီးနေဘုန်းကြီးတို့အခုကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးက ထင်ရှားတဲ့အမြဲတမ်းလေးရှိတယ်ထင်တယ်ထင်ရှားဝင်လေထွက်လေအမြဲတမ်းမရှိဘူးလားဝင်လေဝင်လာရင်ဝမ်းပိုက်ကလေးပါဖြစ်သွားတယ်ထွက်လေထွက်သွားရင်ဘာဖြစ်သွားလဲဝင်လေထွက်လေရှိနေသမျှဖောင်းမှုပိန်မှုမရှိဘူးလားအဲဖောင်းမှုပိန်မှုရှိနေတော့အခုဖောင်းနေပိန်နေလို့ရှုတာမရှိဘဲရှုတာလားရှိလို့ရှုတာလားမထင်ရှားပဲရှုတာလားထင်ရှားလို့ရှုတာလား င်ရှားလို့ရှုတာယထာပကတံဝိပဿနာပိနိဝေသောဟောတိလို့မြတ်စွာဘုရားဟောတာထင်ရှားတဲ့အစဉ်တိုင်းအကျဉ်းမူအရာကထင်ရှားတယ်ထင်ရှားတဲ့ထိုးထိုးအမူအရာကိုရှုပါလို့ဆိုတာတယ်အဲတော့ဘာမူအရာကထင်ရှားလဲဝင်လေထွက်လေကထင်ရှားနေရင်ဝင်လေထွက်လေကိုရှုပါဒီဖောင်းမှုပိန်မှုလေးကထင်ရှားရင်ဖောင်းမှုပိန်မှုလေးကိုရှုပါဒီတော့ဝင်လေထွက်လေနဲ့ဖောင်းမှုပိန်မှုဟာတခြားစီလားဆိုတော့တစ်ဆက်သေးပါဟုတ်တယ်မို့လားတေချာလေးရှုကြည့် လေးလေးကိုရှူသွင်းကြည့်ရင်လေးလေးဝင်လာတာနဲ့ဝမ်းဘိုက်ကတင်းပြီးဖောင်းကန်လာတယ်လေးလေးထွက်သွားတာနဲ့ဝမ်းဘိုက်တွေရော့ကျသွားတယ်ဆိုတော့ဝင်လေထွက်လေကိုတဲ့အာနာပါနနဲ့တစ်ဆက်သေးပဲဟုတ်တယ်မို့လားတစ်ဆက်သေးပဲအာနာပါနနဲ့တစ်ဆက်သေးပဲဝင်လေထွက်လေရှူတာကိုပြောတာကအာနာပါနလို့ပြောတယ်ဟုတ်တယ်မို့လားခုဖောင်းနာပိန်နာကိုလည်းပဲဒီမှာဝင်လေထွက်လေနဲ့တစ်ဆက်တည်းဖြစ်တဲ့အတွက်အာနာပါနနဲ့တွားပြီးတော့အကျုံးတွားပြီးတော့တွင်းယူလို့မရဘူးလားရတယ်အဲ့လိုတွင်းယူလို့လည်းရတယ် သို့တော့ဘုန်းကြီးတို့တည်တည်ချာချာဒီဖောက်မှုပိန်မှုလေးကိုရှုပြီးဆိုရင်အထက်ကဝင်လေထွက်လေနဲ့ကိုလုံးဝကင်းပြီးတော့ဘုန်းကြီးတို့ဒီမှာတင်းလာတဲ့သဘောနဲ့ရောသွားတဲ့သဘောဒါပဲသိတော့တယ်အဲ့ဒါကိုဝါရောတဲ့6မျိုးတွေကကုသိတယဝါရောလို့ခေါ်တယ်။ဘာဝါရောတယ်လဲ။ဝါရောတ6မျိုးရှိတယ်။ဘယ်နှမျိုးရှိလဲ။6မျိုးရှိတယ်နော်

အဲ့ဒီတင်းမှုဖောင်းမှုပိန်မှုတင်းမှုရောမှု လေးကလည်းပဲဝင်လေထွက်လေကင်းလို့ရပါမလားဝင်လေထွက်လေကအကြောင်းပဲဖောင်းမှုပိန်မှုကအကျိုးပဲဟုတ်တယ်မို့လားဝင်လေထွက်လေကအကြောင်းပဲဖောင်းမှုပိန်မှုကအကျိုးပဲအဲ့ဒီမှာသူ့အတူတင်းလာတဲ့သဘောရော့သွားတဲ့သဘောဒီသဘောလေးကိုရှုနေတယ်ယောဂီကရှုနေတဲ့ကတင်းလာတဲ့သဘောလေးပေါ်မှာပဲရှုစိတ်ကလေးရောက်နေတယ်ရော့ချသွားရင်ပိန်သွားတဲ့သဘောလေးမှာပဲစိတ်ကရောက်နေတယ် အဲ့လိုတင်းလာတဲ့သဘောရော့သွားတဲ့သဘောလေးပေါ်မှာစိတ်ရောက်နေတဲ့အချိန်မှာတခြားစိတ်ကြားစိတ်ဝင်နိုင်သေးရလားမဝင်နိုင်တော့ဘူးဆိုရင်စိုးစိုးကပြောတဲ့တောကဆိုတာတွေရောမလွန်မြောက်နိုင်ဘူးလားဘာတောကမှမဝင်နိုင်တော့အဲ့တော့တောကတွေလွန်မြောက်ခြင်းနဲ့ဆိုရင်မိမိရှုမှတ်ရမယ်အာယုံပေါ်မှာ ရှုစိတ်ကလေးမြဲနေအောင် ကြိုးစားဖို့မလိုဘူးလားကြိုးစားဖို့လိုတယ်အဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲတည်နေပြီဆိုရင်တားအတွက်သမီးအတွက် ခင်မွန်းအတွက်ဇနီးအတွက်စတဲ့အဲ့ဒီပုံမှာအဲ့ဒီအတွေးတွေအဲ့ဒီစိတ်ကူးတွေဝင်လို့ရပါမလားဗျာမဝင်နိုင်တော့ဘူးဆိုရင်အဲ့ဒီဘူသောကတွေမလွတ်မြောက်ဘူးလားအဲဒီသောကမှတဆင်ပြိဒေဝဆိုတာဖြစ်တာသောကတွေအာကြီးပြီဆိုတဲ့ပုဂ္ဂိုလ်ကြတော့မျက်ရည်တွေပါတခါလဲယူစည်းပြီးတော့ကြာလာပြိဒေဝဆိုတဲ့ပူဆွေးမှုတွေငိုကြွေးမှုတွေဖြစ်လာအဲဒီဒီငိုကြွေးမှုဟာလည်းပဲပြဒနာတရား၅ပါးတပါးပါးကြောင့်ဖြစ်တာ တောကနဲ့ပရိဒေဝနဲ့အတူတူပဲဟုတ်တယ်မို့လားအဲ့ဒီတောကနဲ့ပရိဒေဝအတူတူပဲဆိုတော့ဒီတောကပရိဒေဝတွေဟာလူတွေမှာပဲဖြစ်နေတာလားသာသနာဝန်ထမ်းယဟန်တွေမှာရောမဖြစ်ကြဘူးလားဖြစ်တာပေါ့ဘုန်းကြီးတွေလည်းဖြစ်တာပဲဘုန်းကြီးတို့လည်းပဲဒီမှာတရားဟောနေတခါလေကိုယ့်အကူရန်ကုန်ပြန်ရောက်နေတာရိတ်တာမှာအစင်မပြေပါမလားအဲဒီမှာဘုန်းကြီးတို့ ဒါနတွေဆောင်ရွက်နေတာတွေကိုအားလုံးစင်မပြေပါမလားဆိုတာဘုန်းကြီးလွန်ခဲ့တဲ့2009 2009တုန်းကဟိုဘက်ကတန်တိသစ္စာဆိုတဲ့တရားရိပ်တာပေါ့အဲ့ဒီတန်တိသစ္စာဆိုတဲ့တရားရိပ်တာကိုသူတို့ပင့်ညာတယ်ဘုန်းကြီးကိုတင်းညာရဲ့ကြီးကိုပင့်တယ်ဘုန်းကြီးအဲ့ဒီရဲ့ကြီးကိုမလိုက်ပြရစေနဲ့ပင့်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးပြောတယ်ဘုန်းကြီးစီမှာယောဂီထောင်ကျော်ကို စောင့်ရှောက်နေရတာဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်တွေကိုတရားဟောပေးနေတာဖြစ်တဲ့အတွက်မလိုက်ပြစင်းနဲ့မဟုတ်ပါဘူးဗျာရက်ကလည်းဒီရက်သေးပဲဒီရက်ကလေးကိုပဲရတာပါဟိုရက်ကပဲပုဂ္ဂိုလ်ပဲပုဂ္ဂိုလ်ရက်တွေတန်းနေလို့ပါဗျာဆိုတော့ဒါနဲ့တရားဓမ္မတွေအာနာပြီးတော့ဘုန်းကြီးလိုက်လာတယ်လိုက်လာပြီးတော့ဘုန်းကြီးကိုယ်တိုင်လည်းပဲဒီတောကပိတွေဝါတွေငင်းချောင်းတွေလွန်မြောက်ချောင်းတွေဟောနေတာပြင်မောကဟောရင်းနဲ့ဘုန်းကြီးပြောတယ်ခမားတို့သာကျုပ်ကဟောနေတာကျုပ်ကိုယ်တိုင်တောကတွေဖြစ်နေတယ်ဆိုတော့အဲဒီမှာယောဂီတွေကကြီးတယ် ဘာရီရှင်ဘုရားဒုက္ခဖြစ်တာလဲဆိုတော့ဘုန်းကြီးဟာလို့ဘုန်းကြီးရိတ်တာမှာနွေရာသီလည်းဖြစ်တယ်ယောဂီကတထောင်ကျော်အဲ့ဒီမှာယောဂီတထောင်ကျော်ဘုန်းကြီးရိတ်တာအတွင်းမှာဝီစီတွင်ရေဟာငါးတွင်ရှိပါတယ်အဲ့ဒီနဲ့ငါးတွင်နဲ့မှုတ်လို့လည်းပဲဒီယောဂီတထောင်ကျော်ကိုမလောက်ပါဘူးရေကအဲ့တော့ရေကားတွေဟာတရက်တရက်ကိုရေစီကား12စီးလောက်တွင်းယူရပါတယ်အဲ့ဒါမှယောဂီဟာလုံလောက်ပါတယ်ရေတွေပါကြီးသုံးဆွဲဖို့ အဲ့ဒီလိုဆိုတော့ဘုန်းကြီးကယောဂီတွေရေမအဆင်ပြေပါမလားအဲဆွန်းကွန်းရောငွေရဝတ်ဆက်လုပ်တဲ့ပုဂ္ဂိုလ်တွေကဂယုမစိုက်ပါမလားဘုန်းကြီးမှာအဲ့ဒီအပူတွေပူးနေရတာဒါကြောင့်မို့လူတွေမှားတာအပူရှိတာလားဆိုတော့ဘုန်းကြီးတွေမှာလည်းအပူတော့ကတွေမရှိဘူးလားရှိတော့ကပုံပြင်လေးတစ်ခုဘုန်းကြီးအပူနဲ့လူအပူဆိုတဲ့အဲ့ဒီပုံပြင်လေးတစ်ခုဘုန်းကြီးဖတ်ဖူးတယ်တိုးရွာတရွာမှာတဲ့ တော့ရတရားမှာဘုန်းတော်ကြီးတစ်ပါးကကြောင်းထိုင်နေတော့ကြောင်းကြီးတွေကရှေးကြောင်းကြီးတွေဆိုတော့ဘုန်းကြီးတို့ကြားဘူးကြမှာပါရှေးတုန်းကကြောင်းကြီးတွေဟာတိုင်ပေါင်းဘယ်နေရာရှိတယ်ဆိုတဲ့ကြောင်းကြီးတွေကြားဘူးကြရလားအဲ့ဒီလိုတန်ကြီးတွေနဲ့ကြောင်းကြီးတွေကတစ်သားကြောင်းကြီးတွေအဆောင်ဆောင်တွေတွဲထားအဲ့ဒီလိုတွဲထားသလိုဘုန်းကြီးတို့ဘုန်းကြီးတို့ကိုယ်စဉ်ငယ်စဉ်ကလည်းပဲဘုန်းကြီးတို့ကြောင်းကြီးဟာအဆောင်ကြီး၄ဆောင်တွဲပြီးဆောက်ထားတာ အဲ့လိုစောက်ထားတာဆိုတော့အဲ့ဒီပုံပြင်နေဟာနဲ့သွားပြီးတထက်တဲကြအဲ့ဒီပုံပြင်နေမှာကျောင်းကအဆောင်ဆောင်တွေတွဲထားတဲ့အခါကျတော့မိုးရွာတော့မိုးတွေကယိုးမိုးယူတော့ဘုန်းကြီးကခေါင်းဦးခြုံပြီးအိတ်နေရကွေးနေရမှာမကွေးရရေထခံရအဲ့လိုရေတွေထတာခံရတဲ့အခါကျတော့ကျောင်းတကာအိမ်သွားတယ်ကျောင်းတကာအိမ်သွားပြီးတော့တကာကြီးကျောင်းမိုးမလုံဘူးပေါ့မိုးလေးပါလေးပြင်ပြီးတော့မိုးပေးပါဦး ကျောင်းတကာလည်းတင်ပါဗျာတပည့်တော်မူရမိုးလေဝသကောင်းလို့ဆံရည်စပါးတွေပေါ်များတဲ့အခါဆင်ပြေတဲ့အခါမူပေးပါမယ်ဗျာလျှောက်တယ်အဲ့ဒီလိုနဲ့ကျောင်းတကာလည်းလျှောက်ပြီးပြီးပြန်သူကလည်းပဲဆံရည်စပါးကသူ့မှာလည်းပြည့်ပြည့်စုံစုံမဖြစ်တဲ့အခါကျတော့မမိုးနိုင်ဘူးနောက်တခါမိုးလေးညိုလာပြန်ဘုန်းကြီးကရောက်လာပြန်တခါကြီးကျောင်းလေးပြင်ပေးပါဦးမိုးလေးပြင်ပေးပါဦးပေါ့အဲ့ဒီလိုနဲ့တခါကြီးစီသွားတခါကြီးကလည်းဘုန်းကြီးလာမှာကိုကြောက် ဘုန်းကြီးလာမှခုတခါကြီးကလည်းကြောက်နေအဲ့လိုကြောက်နေတော့ဒီနေ့တော့မိုးကညိုးလာတာတောင်ကမိုးကညိုးလာတော့ဟာဘုန်းကြီးကမိုးတော့ရွာတော့မှာပဲတကားစီသွားလေတကားလည်းငါ့ကိုကြောင်းလည်းမပြင်မပေးဘူးမထူပါဘူးကွာတမနာဒုက္ခယဟန်ဘဝဟာတခါတည်းမိုးလေးအေးအေးနဲ့သင်္ကန်းလေးခြုံပြီးကွေးနေရမှာကုငါကွေးကိုမနေရအောင်ရေထခံနေရတာ အဲတော့ဘာပဲဖြစ်ဖြစ်သေတာပဲကောင်းတယ်ကွာငါတော့သွားတော့မယ်ဆိုပြီးတော့သင်္ကန်းလေးကောင်းမှုချုပ်ပြီးဘုန်းကြီးကလည်းထွက်သွားတယ်ကျောင်းကနေဘုန်းကြီးလိုပဲဟိုကကျောင်းတကာကလည်းဟောမိုးကညိုးလာပြီရွာတော့မှာဘုန်းကြီးတော့လာတော့မှာပဲဘုန်းကြီးတော့လာတော့မှာပဲဘုန်းကြီးလာရင်တော့ဘုန်းကြီးကကျောင်းပြင်ခိုင်းတော့မှာဘာမှဘုန်းကြီးဟာလိုက်ကန်းစိုးမသိဘူးမိုးလေဝသမမှန်ဘူးဒီမှာစီးပွားရေးကောင်းလားမကောင်းလားလည်းမသိဘူးအဲဒီမှာသူပြည့်ချင်တာပဲလာလာပြောနေတယ်ဒီမှာလည်းပဲမလုံနိုင်ဘူး အဲတော့မလုံနိုင်တော့ဟာလည်းတေတာပဲကောင်းတယ်ဆိုပြီးတကားလည်းပစိုးလေးတကားလည်းပကုံးပေါ်တင်ပြီးထွက်သွားတာမောင်ကြီးမဲမဲဘုန်းကြီးတို့အညာဒေသမှာဒီဆန်ကြိတ်ကြတယ်ဆိုရင်စပားတွေလှဲပေါ်တင်ပြီးတော့ဆန်ကြိတ်ထွက်ကြတယ်လေဆန်စစ်ရှိတဲ့နေရာအဲလိုဆန်ကြိတ်ထွက်တဲ့အခါမှာညအခါမှာထွက်တယ်အလုံးမပြတ်အောင်ညနေနေဝင်ကြီးတွေရောမိုးလေးချုပ်ပြီးဆိုရင်အဲ့ဒီမှာဆန်ကြိတ်ကြမဲ့ပုဂ္ဂိုလ်တွေ2ဦး3ဦး5ဦးစသည်စုပြီးတော့ထွက်သွားကြပြီးတော့အဲ့ဒီမှာဆန်စစ်ရှိတဲ့နေရာသွားကြိတ်ကြတယ် ကြိတ်ပြီးမနဲ့လင်းတာနဲ့ပြန်လာကြအဲ့ဒီလိုကိုအဲ့တော့ဆံကြိတ်ကြမဲ့ပုံကိုယ်တွေကလည်းပဲစုပြီးတော့လဲလေး၄၅စီးအဲ့ဒီမှာ၄၅ဦးစုပြီးတော့ကဲဆံကြိတ်သွားကြရအောင်ဟေးဆိုပြီးတော့မှုန်နဲ့မဲမဲအဲ့ဒီမှာလဲလေးတွေနဲ့ထွက်လာတာထွက်လာတဲ့အခါကျတော့ရှေ့မှာမဲမဲကြီးတွေစင်စင်ကြီးတွေအိတ်နေတာတွေ့တော့နွားတွေကဘလို့မှမောင်းလို့မရတော့ရှူရှူဆိုပြီးနောက်လန်းနေတာနောက်ပဲတွန့်အဲ့ဒါနဲ့ဒီခါလေလေသမားဘာဖြစ်တယ်မသိဘူးဟေးအော်တာပေါ့ရှေ့ဆုံးကပုဂ္ဂိုလ်က ရှေ့ဆုံးကပုဂ္ဂိုလ်ကခါတယ်လဲရှေ့ကနံရံမှာထိုးထားတဲ့ဓာတ်ကင်ပြီးတော့မတ်တရပြီးတော့လဲဘဝနေကြည့်လိုက်တော့ရှေ့မှာမဲမဲကြီးတွေဖြစ်နေတာဘာမှလည်းမသိဘူးမသိပေမဲ့လူလည်းပဲသူလည်းကြောက်ကြောက်ရွံ့နေအော်မှပဲဆိုဟေးရှေ့ကဘာတွေတော့ဟာအော်တာပေါ့ဘာတွေတော့ကွာလို့အော်လိုက်တဲ့ခါကျတော့အဲ့ဒီမှာဘုန်းကြီးနဲ့တကငါတို့ဟေးလို့အော်တယ်ဟာလူတွေပဲအဲ့ဒီချိန်မှာလူတွေပဲဆိုတော့ဒီဘုန်းကြီးမှလည်းမသိလူမှလည်းမသိဘူးငါတို့ဟေး ဘာလို့အိန္ဒိယကလည်းသေခြင်းလို့လားဆိုတော့သေခြင်းလို့กว่าသေခြင်းလို့กว่าလို့អော်တော့អော်တဲ့ခါကျတော့မှတခါရီဟာနောက်ကလှဲပေါ်လူတွေကလည်းဆင်းလာလူတွေပဲဘာမှဖြစ်ပါလိမ့်ရှိရလဲဆိုတော့လေနောက်ကလူတွေကလည်းလာကြတာပုဂ္ဂိုလ်ဓာရီကင်စီကိုစီနဲ့ကင်ပြီးတော့တောဆိုတော့အဲ့ဒီမှာလာကြလာတဲ့ခါကျတော့အဲ့ဒီမှာသွားကြရှင်နှန်းရောက်တဲ့ခါကျတော့တေချာကြည့်လိုက်တော့ဘုန်းကြီးနဲ့ကြောင်လကဖြစ်နေရောဟဘုန်းကြီးနဲ့ကြောင်လကဖြစ်တော့နေစမ်းမအောင်ဘုန်းကြီးကဘာလို့ဒီလိုတင်တာပြီးတော့ဒီလိုလောက်ရတာ ဟာသေခြင်းလို့ကွာဘာဖြစ်လို့သေခြင်းလားမိုးတွေကရွာတော့မှာကွာကွာမိုးရွာရင်မိုးကမလုံဘူးငါရေခံရမှာကောင်းကောင်းလေးဆောင်ခြုံပြီးမကွေးရဘူးပေါ့အဲ့ဒါကြောင့်မို့ငါအဲ့မှာသေခြင်းလို့ကဲနေပါအောင်ဘုန်းကြီးကသေခြင်းတော့ဟုတ်ပြီကျောင်းတကာကရောပြောမနေပါနဲ့ကွာဘုန်းကြီးကမိုးညိုတယ်ငါစီကြီးတယ်လာမိုးလေးညိုတယ်ငါးစီတဲ့လာနေတာပဲလူတွေစီးပွားရေးကောင်းမှမသိမကောင်းမှမသိဘုန်းကြီးကသူပြစ်ရှင်တာပဲသူ အဲဒါကြောင့်မို့ငါလည်းပဲအခုသူလာမှမြင်သိတာနဲ့ငါလည်းကြိုပြီးတော့ငါလည်းသိကျင်တာနဲ့ထွက်လာအဲဒီကျမှနေအောင်ဆုံးနေကြတယ်ပေါ့အဲ့ဒါနဲ့ကဲကဲကဲဒီလိုဆိုရင်ဟိုကစံချိန်သွားမဲ့ပုံကိုယ်ကြီးကဘုန်းကြီးအပူနဲ့တကားအပူဘသူအပူကပိုးပူတယ်လဲဆိုတာသိရအောင်ဆိုပြီးတော့လဲပေါ်မှာသွားပြီးစပားတွေကိုလက်နဲ့ဆုပ်ယူလာတယ်လက်နဲ့ဆုပ်ယူလာပြီးတော့တကားရဲ့ရင်ဘတ်ပေါ်နဲ့ဘုန်းကြီးရဲ့ရင်ဘတ်ပေါ်ကျဲလိုက်တာဘုန်းကြီးရင်ဘတ်ပေါ်ကျတဲ့ စပားတွေကပေါက်ပေါက်တွေထပွင့်တယ်အဲ့ဒါဘုန်းကြီးအပူဟာပိုးပူတယ်အဲ့တော့မရှိဘူးပူရတာဘုန်းကြီးတွေကဘာမှအလုပ်ထွက်လို့လို့လည်းမရဘူးလူတွေကမှကိုယ့်အကူထွက်ရှာလို့ရသေးတယ်ဘုန်းကြီးကအဲ့ဒါရှာလို့ကိုမရတော့ဒါကြောင့်မို့ဘုန်းကြီးပူကပိုးပူတယ်ဒါမှမဟုတ်တောကတွေဆိုတာကလူတွေမှားတာရှိတာလားဆိုတော့ဘုန်းကြီးတွေရောမရှိဘူးလားအဲ့ဒီလိုတောကတရားတွေကြုံတွေ့လာမယ် တောကကနေလွန်မြောက်ပြီးတော့ပရိဒီဝငိုကြွေးမှုထိအောင်ဖြစ်လာမယ်ဆိုရင်အဲ့ဒီသောကငြိမ့်နိုင်တဲ့လွန်မြောက်နိုင်တဲ့တရားဟာဧကယနာမေကတတိပဋ္ဌာန်တရားပဲရှိတယ်ဒီတတိပဋ္ဌာန်တရား၄ပါးကိုသာမိမိတို့မြတ်စွာဘုရားညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးမယ်ပွားများမယ်အားထုတ်မယ်ဆိုရင်ဒီသောကကြီးပြိဒေဝကြီးမလွန်မြောက်နိုင်ဘူးလားဘုန်းကြီးတို့လွန်မြောက်ပုံလေးကို ဘုန်းကြီးရဲ့ကိုယ်တွေ့ဖြစ်စဉ်လေးတစ်ခုပေါ့ဖြစ်စဉ်လေးတစ်ခုပေါ့တောကရဲ့ပရိဒေဝရဲ့အဲ့ဒီမှာတောကဆိုတာကစိုးရိမ်ပူဆွေးမှုတွေဘုန်းကြီးတို့အထက်ကရာဆရာဖွင့်ပြထားတာကအဲ့ဒီမှာအထက်ကရာဆရာဖွင့်ပြထားတာကဟိုအမတ်ကြီးနဲ့ဖွင့်ပြထားတယ်နောက်ပြီးတော့ပရိဒေဝနဲ့ပတ်သက်လို့ဆိုရင်ပတာစာရာနဲ့ဖွင့်ပြထားတယ်ဘုန်းကြီးကတော့ဒီမှာပြစ္ဆုတ်ပံဝတ္ထုလေးကိုပြောမယ် ပြစ္ဆုတ်ပံဝတ္ထုဆိုတာဒီကနေ့ဒီအချိန်မှာဘုန်းကြီးတို့ဒီလောကကြီးထဲမှာဖြစ်ပေါ်သွားတဲ့အကြောင်းထုတ်ပတ်တွေလေးတစ်ခုပါအဲ့ဒီအကြောင်းထုတ်ပတ်တွေလေးကဘုန်းကြီးမဟာစီသာသနာရိပ်သာကြီးမှာတရားပြနေစဉ်မှာတရားပြနေစဉ်မှာဖြစ်ပေါ်ခဲ့တယ်ဟိုးဘုန်းကြီးတို့တောကကတော့ဖြင့်ဘယ်မှာဖြစ်တယ်လဲဆိုတော့တောကဖြစ်တာကဘုန်းကြီးတို့ရွှေဘုံမြို့မှာဘုန်းကြီးတို့ရွှေဘုံမြို့မှာဘုန်းကြီးကရွှေဘုံအားပါ အဲ့တော့ရွှေဘုံမြို့မှာတစ်ချိန်လုံးကဒီနွေရာသီဘုန်းကြီးတို့တင်းညာရာသီမှာတင်းညာရဲ့ရေသပင်ပွဲကြီးကျင်းပတဲ့အချိန်မှာအကြီးအကျယ်ခန်းခန်းနာနာကားကြီးတွေပေါ်မှာအလှပြတွေအလှပတွေဆင်ပြီးတော့ဘုန်းကြီးတို့ရန်ကုန်မြို့မှာအဲ့ဒါတွေမရှိဘူးမန္တလေးတို့ဘုန်းကြီးတို့အထက်ညာမှာရှိပါတယ်အလှပြရင်ကြီးတွေနဲ့ကားကြီးတွေနှစ်ဆင်းသုံးဆင်းဆက်တာအဲ့လိုဆက်ပြီးတော့ဒီခါလဲအကုန်လုံးအဲ့ဒီပေါ်မှာပြင်ဆင်ပြီးတော့ခန်းခန်းနာနာစတေကြီးတွေနဲ့ပြင်ဆင်ပြီးတော့အဆိုးတွေအကတွေနဲ့မီးမောင်းနေတဲ့ slide တွေနဲ့နောက်က မိစစ်ကားကြီးတွေနဲ့အကုန်လုံးနောက်ကတွဲလိုက်တာအဲဒီလိုကိုပြင်ဆင်ထားပြီးတော့ထူးထူးဆန်းဆန်းဘုန်းကြီးတို့မန္တလေးဆိုရင်ငန်းရုပ်ကြီးနဲ့အဲ့တော့ဘုန်းကြီးတို့ရွှေဘုရားဘာလုပ်လဲဆိုငကားရုပ်ကြီးနဲ့အဲ့ဒီမှာငကားရုပ်ကြီးနဲ့တခါလေရေတပင်ကြီးကျင်းပပြီးတော့ဒီအဲ့ဒီရေတပင်မှာဒီအလှပြရင်ထဲမှာဒီရင်ဟာအကောင်းဆုံးအထူးခြားဆုံးလုပ်နိုင်အဲ့တော့ငကားကြီးရဲ့ဒီမှာကပြဖြေပြောနေတဲ့အချိန်မှာငကားကြီးရဲ့ပါဇက်ထဲကနေပြီးတော့မိကိုလုံးကြီးတွေမိတော့ကြီးတွေထွက်နေတဲ့ပုံစံတွေလုပ်တယ် အဲ့ဒီလိုလှုပ်ပြီးတော့တခါလဲမြို့ကိုလက်ပတ်တာအဲ့ဒီလက်ပတ်တဲ့ကြီးဘုန်းကြီးတို့ရှူဖို့မြို့ဆိုတာလမ်းပဲကောင်းမလဲချိုင်းခွက်ကြီးတယ်အဲ့လိုချိုင်းခွက်ကြီးတယ်ဆိုတော့အဲ့ဒီမှာကားပေါ်မှာဒီငကားရဲ့ပါဇက်ထဲကနေပြီးတော့ထွက်ဖို့ဆိုတာမိကိုတွေထွက်ဖို့ဆိုတာဒီဓာတ်စီကိုပါဇက်နဲ့ငုံပြီးတော့မှရှေ့ကဖျောင်းတိုင်ကင်ပြီးတော့ဖျောင်းတိုင်ကိုဒီဖျောင်းတိုင်မီးစီကိုဖြတ်ပြီးမှုတ်ထုတ်ရ အဲ့လိုမှုတ်လိုက်တဲ့အခါမှာတခါလေမိကိုလုံးကြီးထွက်သွားလိုက်မိထောက်တွေထွက်သွားလိုက်အဲ့ဒီလိုထွက်သွားအဲ့လိုလောက်ရတာဆိုတော့ဒီမှာဓာတ်စီပလင်းနဲ့နှစ်ယောက်ပေါ့အဲ့ဒီတွေကနေပြီးလောက်ရအဲ့လိုလောက်ကြတဲ့အခါကလည်းမှာဓာတ်စီပလင်းကနေပြီးတော့ပါးစပ်ငုံငုံပြီးတော့ပြန်ချအဲ့တော့ချပြီးတော့ဒီမှာမိထောက်နဲ့လွတ်တဲ့အခါမှာကားကလည်းဆောက်ဒီဓာတ်စီပလင်းကင်တဲ့ပုဂ္ဂိုလ်ကလည်းပဲပိုင်ပိုင်နိုင်နိုင်ကင်မထားနိုင်တော့အဲ့ဒီမှာကားဆောင်းလို့ကားလည်းဆောင်းလိုက်ရောလူကဟန်ပြက်ပြီးတော့ရင်းရံပြီးလဲသွားတယ်ဓာတ်စီပလင်းမှာလဲသွား အဲ့ဒီမှာမီးတိုင်ကနေလွတ်ကြပြီးတော့အကုန်လုံးမီးတွေလောင်တာအဲ့ဒီကနေပြီးတော့ကားကနေလောင်လိုက်တာ မြို့တဝက်နိဗ္ဗာန်ကျိုးသွားတာပဲအဲ့ဒီမှာမြို့ကြီးတဝက်နိဗ္ဗာန်ကျိုးပြီးတော့တခါလဲတထေးကြီးဖြစ်တဲ့စက်ပိုင်တထေးကြီးဘုန်းကြီးတို့ဟိုခေတ်ကဆိုတာဆန်ဆက်ပိုင်ဆိုတာတထေးကြီးတွေပဲစီဆက်ပိုင်ဆိုတာတထေးကြီးတွေပဲအဲ့ဒီဆန်ဆက်စီဆက်ပိုင်နဲ့တထေးကြီးဟာသူ့ရဲ့ဆန်ဆက်တွေလေကုံစီဆက်တွေလေကုံသူ့ရဲ့တိုက်တွေဘာတွေအကုန်လုံးဘာမှမရှိတော့ဘာမှကိုမကြံတော့ အဲ့ဒီမှာသားသမီးတွေကနေပြီးတော့အဖေကိုတခါနဲ့အတင်းဆွဲပြီးသူတို့ဟိုရှိဟိုရှိခေတ်ကဂျစ်ကားပေါ့ဂျစ်ကားပေါ်ဆွဲတင်ပြီးအတင်းဆွဲထုတ်သွားအဲ့ဒီမှာပူဆွေးမှုတွေဖြစ်ပြီးတော့တခါဘယ်လိုမှစိတ်တွေမထိန်နိုင်မသိမ့်နိုင်ဖြစ်တယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာစိတ်ခွန်ဇာတိရရွာမှာတရားပြနေစေအချိန်ပဲဖြစ်ပါတယ်ဒီတထေးကြီးတွေဟာလည်းပဲဆရာတော်ဘုရားကြီးကိုကူးကွယ်စီကတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အကြောင်းတကာအကြောင်းမတွေဖြစ်ပါတယ် အဲ့ဒါနဲ့သားသမီးတွေကအဖေကိုတော့မဖြစ်တော့ဘူးဆရာတော်ကြီးထံသွားပို့မှပဲဆိုပြီးတော့အဲ့ဒီမှာမှစိတ်ခွန်မာစီရိတ်တာကိုသွားပို့ပါအဲ့ဒီမှာဆရာတော်ကြီးထံရောက်တဲ့အခါကလည်းကြတော့သူ့ဟာသူကြိတ်မနိုင်ခဲမရဖြစ်ပြီးတော့တပည့်တော်မနေ့ကတထေးကြီးဖြစ်ပေမဲ့ဒီကနေ့ငမွဲကြီးဖြစ်ပါပြီဖရာဆိုပြီးတော့သူဟာဆရာတော်ဖရာကြီးရှောက်ပြီးတော့ယူကျုံမရပြီဖြစ်မထိန်နိုင်မသိမ့်နိုင်ဖြစ်အဲ့ဒီမှာကျေးဇူးရှင်ပါသည်ဆရာတော်ဘုရားကြီးကသူစိတ်ထဲမှာခံစားနေရတာတွေကိုသူ့ဟာသူလွတ်ပေးထားတယ် ငြိမ်သွားပြီသူပြောလို့ဆိုလို့ပြီးသွားပြီဆိုတဲ့အခါကျတော့မှတခါကြီးတခါကြီးတတိပဋ္ဌာန်တရားတွေကိုတခါကြီးကိုယ်တိုင်အားထုတ်ခဲ့တယ်မဟုတ်လားဘယ်နှရက်တိုင်နဲ့ဘယ်နှလတိုင်နဲ့အားထုတ်ခဲ့အားထုတ်တဲ့အားထုတ်ထားတဲ့တရားတွေကိုဘယ်နေရာသွားထားမှလဲဘယ်နေရာကိုအသုံးပြုမှလဲဒီအချိန်ဟာတခါကြီးဒီတတိပဋ္ဌာန်တရားတွေအသုံးပြုဖို့အချိန်မဟုတ်လားလို့အဲ့ဒီမှာတတိပေးလိုက်တာ ငါစီဆရာတော်ဘုရားကြီးကအဲ့ဒီအချိန်လေးအဲ့ဒီလိုတတိပေးလိုက်တဲ့အခါကျတော့မှတခါကြီးဟာသူ့ရဲ့အနေထိုင်အမှုရာတွေပါအလုံးပြင်သွားပြီးတော့ဆရာတော်ကြီးရှိမှတခါလေကိုကိုမမထားပြီးတော့မျက်စိမှိတ်ပြီးငြိမ်သွားတာအဲ့ဒီမှာဆရာတော်ဘုရားကြီးကရှုမှတ်ပုံလေးကိုတခါထပ်ပြီးပြောတာကိုယ့်ရဲ့စိတ်ထဲမှာတတိယရင်တတိယရဲ့စိတ်အဲ့ဒီမှာတတိယရဲ့စိတ်လေးတွေကိုကိုအာယုန်ထဲမှာရောက်လာတဲ့စိတ်ကိုဖမ်းပြီးတော့ရှုရမယ်ဆိုပြီးတော့ အဲ့ဒီမှာရှုခိုင်းဆရာတော်ဘုရားကြီးကိုယ်တိုင်ကလည်းသူရှိတဲ့တွေကထိုင်ပြီးတော့တတိပေးသူ့ကိုရှုခိုင်းအဲ့ဒီမှာရှုခိုင်းရင်းနဲ့ပဲအဲ့ဒီတတိပဋ္ဌာန်တရားတွေကိုရှုမှတ်ရင်တထိုင်အတွင်းမှာပဲအဲ့ဒီစက်ပိုင်တထေကြီးဟာအပူသောကတွေလုံးဝလွန်မြောက်ပြီးတော့အဲ့ဒီမှာကြာကြာနာနာဆရာတော်ဘုရားကြီးကိုရှိခိုးပြီးတော့ဆရာတော်ဘုရားတပည့်တော်တပည့်တော်ရဲ့အပူတွေတပည့်တော်ရဲ့သောကတွေအခုတော့လုံးဝလွန်မြောက်သွားပါပြီ ဘာမှမရှိတော့လဲမရှိတော့အေးတာပေါ့ဗျာတပည့်တော်ဘာမှဒါတွေအတွက်တောကမဖြစ်တော့ပါဘူးဆိုပြီးတော့ဒါတကယ်ကိုလက်တွေ့တောကငြိမ်းတာဘုန်းကြီးအင်္ဂလန်မှာရောက်တော့ဒီအကျိုးတရားလေးကိုဘုန်းကြီးပြောပြတယ်ဒီအကြောင်းလေးကိုပြောတာဒီအကြောင်းလေးပြောတဲ့အခါမှာဒီမိသားစုတဲကတားကြီးဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီမှာအင်္ဂလန်မှာရောက်တယ်အဲ့ဒီမှာတရားပွဲပြီးတဲ့အခါကျတော့မှအဲ့ဒီတကကြီးကဘုန်းကြီးစီကိုလာပြီးတော့ရှင်ဗျာတဲ့ တပည့်တော်ရွှေဘိုကပါတဲ့သူကလာပြောတယ်အခုအရှင်ဘုရားဟောတဲ့အထဲမှာအဲ့ဒါတပည့်တော်ရဲ့အဖေပါဗျာအခုဘုန်းကြီးပြောတာတွေရောမှန်သလားဆိုတော့မှန်ပါတယ်ဗျာတဲ့တပည့်တော်ကိုယ်တိုင်ဆရာတော်ဘုရားကြီးထံမှာသွားပြီးပို့ပြီးတော့အဲ့လိုတရားတွေဒီသတိပဋ္ဌာန်တရားကိုလက်တွေ့ဆရာတော်ဘုရားကြီးကလည်းရှေ့ကနေပြီးပြောပြသတိပေးအဲ့လိုပြောပြနာကြားရင်းနဲ့ပဲဒီအပူတောကတွေတခါတည်းငြိမ့်သွားတယ်ဆိုတာကိုတပည့်တော်တို့ကိုယ်တွေ့ပါဗျာဆိုတာ အဲ့ဒီမှာတခါနဲ့သူကိုယ်တိုင်လျှောက်ထားပြီးတော့ပြပါတယ်ဒါကတောကတွေလွန်မြောက်ပုံလေးတွေနောက်ပရိဒေဝဘာပါလိမ့်မလဲဒါလည်းပဲဘုန်းကြီးတို့ဒီမှာရှေ့ကမြတ်စွာဘုရားဟောထားတဲ့ဝတ္ထုကြောင့်တွေဘုန်းကြီးမပြောဘူးနော်ကိုယ်တိုင်တွေ့လာရတဲ့ကိုယ်တွေ့အဖြစ်ဖြစ်ကလေးတွေကိုပြောမှာအဲ့ဒီကိုယ်တွေ့အဖြစ်ဖြစ်ကလေးကဘုန်းကြီးမာစီသာသနာရေးတံမှာတရားပြနေစင်မှာအမျိုးသမီးအသက်40ကျော်လောက်ရှိတဲ့အမျိုးသမီးယောဂီတယောက်တရားဝင်ပါတယ်အခုလိုຫນွေရသည်ပါ အခုလိုနွေရာသီပါအခုဆိုရင်မှမြန်မာနိုင်ငံမှာဆယ်တန်းကစက်တီများထွက်တောင်ထွက်နေပြီလားမသိတော့ပါဘူးအဲ့ဒီမှာဆယ်တန်းကစက်တီထွက်ပြီးတဲ့အချိန်မှာအဲ့ဒီဆယ်တန်းကစက်တီထွက်ပြီးလို့တပတ်ကြော်ကြော်အချိန်လောက်မှဒီယောဂီရောက်လာပါတယ်အဲ့ဒီအချိန်မှာဘုန်းကြီးတရားပြနေပါတယ်အဲ့ဒီမှာဒီမျိုးသမီးဟာရောက်လာတဲ့နေ့ကစပြီးတော့တရားထိုင်နေတဲ့အချိန်တိုင်းချိန်တိုင်းဘယ်အချိန်ကိုပဲသတိတရားပြီးကြည့်လိုက်ကြည့်လိုက်မျက်ရည်ကျနေအမြဲတမ်းမျက်ရည်ကျနေတာပြည်ဒီဝါမျက်ရည်တောက်လောင်နေ အဲ့တော့ဘုန်းကြီးကတရားလျှောက်ဖို့အချိန်ရောက်လို့လာလျှောက်ရင်လည်းပဲသူ့ကိုဘာမှဘာကြောင့်ဒီလိုငိုနေရတာလဲမမေးပါဘူးမိမိရဲ့ဝမ်းနဲ့စိတ်တွေဖြစ်ရင်ဝမ်းနဲ့စိတ်လေးကိုရှုပါတတိယနေရင်တတိယတဲ့စိတ်ကိုရှုပါသူတတိယနေလို့ဒီမှာပူဆွေးနေတာနိအဲ့တော့ဒီတတိယတဲ့စိတ်လေးရှုလို့တတိမရမှုမရှိတော့ဘူးဆိုရင်ဒီဝမ်းနဲ့မှုကပြတ်သွားမှာအဲ့ဒါကြောင့်မို့တတိယရင်တတိယစိတ်ကလေးကိုစိတ်ကိုပဲပြန်ရှုပေးပါဝမ်းနဲ့ရင်ဝမ်းနဲ့စိတ်ကလေးကိုရှုပေးပါကိုဖြစ်ပေါ်လာတဲ့အတိုင်းငိုခြင်းငိုခြင်းနာလေးတွေရှုပေးပါဆိုပြီးတော့သူ့ကိုရှုခိုင်းသွားတယ် အဲ့တော့တခြားဟာတွေမရှုเสียရမရှိလို့ရှိရင်ပင်နိုင်ကမ္မထမ်းဖြစ်တဲ့ဖောက်မှုပေမှုအာယုန်လေးကိုဆွဲဆွဲမြဲမြဲရှုပေးပါဆိုပြီးတော့အဲ့ဒါကိုပင်မနိုင်နဲ့ရှုခိုင်းပြီးတော့ဈဉ္ညာလျှောက်တဲ့နေရာမှာဖြစ်စီရက်တဲ့နေရာမှာဖြစ်စီအိယာပေါ်မှာဖြစ်စီအဲ့ဒါတွေကိုမလွတ်အောင်ဣရိယာပု၄ပါးစလုံးမလွတ်အောင်သူ့ကိုတတိပေးပြီးတော့ရှုမှတ်ခိုင်းပါတယ်ဒီယောဂီကလည်းပဲတကယ်ကိုရိုးရိုးသေးသေးပဲခိုင်းတဲ့အတိုင်းကိုရှုတယ်အဲ့ဒီလိုရိုးရိုးသေးသေးရှုမှတ်တဲ့အခါကလည်းကြတော့ရက်၃ပတ်ကြော်ကြော်လောက်ရောက်တဲ့အခါသူမျက်ရည်တွေတိမ်သွားတယ် လုံးဝမျက်ရည်ကျတာမရှိတော့ယောဂီကိုကြည့်လိုက်တော့လေရှုမှတ်မှုဟာတခါနဲ့စိတ်စိတ်ဆက်ဆက်စိတ်စိတ်ကလေးပဲဘယ်နေရာမှသူမှတ်လွတ်တဲ့နေရာမရှိဘူးဆွန်းစားနေတဲ့နေရာလေးကိုတော့ပြီးလေ့လာကြည့်လိုက်အဲ့ဒီမှာသူ့ရဲ့ဒီဆွန်းတဆွန်းပါဇက်ထဲရောက်ဖို့ဟာကိုအကြာကြီးပဲအဲ့ဒီမှာရှုမှတ်မှုနဲ့ပဲဖုံးပေးနေတယ်အဲ့ဒီလောက်ထိအောင်ယောဂီပုဂ္ဂိုလ်အမှတ်တည်စိတ်သူဟာဟန်လုံနေတာလားတချို့ပုဂ္ဂိုလ်ကဟန်လုံတာရှိတယ် တချို့ပုဂ္ဂိုလ်ကသွားရင်အမှန်နဲ့ဆိုဟန်သွားသွားနေတာရှိတယ်မျိုးစုံရှိတယ်ဟန်သွားလည်းရှိတယ်မန်သွားလည်းရှိတယ်ညံသွားလည်းရှိတယ်အကြံနဲ့သွားတဲ့ပုဂ္ဂိုလ်လည်းရှိတယ်မျိုးစုံရှိတယ်အဲ့ဒီမှာ तू ဟာဟန်သွားသွားနေတာလားဆိုတာသိဖို့အတွက်ဘုန်းကြီးကဒီယောဂီအမှန်နဲ့လာတဲ့အခါမှာသူ့ရဲ့တူယူစီကနေပြီးတော့ဘုန်းကြီးလာတယ်လာရင်ကနေအနန္နာရောက်တဲ့အခါသူ့နာမည်ကိုဘုန်းကြီးပြုံးဆိုပြီးနာမည်ကိုခေါ်လိုက်တယ် ရသောအားဖြင့်ဆရာဘုန်းကြီးကခေါ်တယ်ဆိုရင်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပြုံးစုလဲဥကြည့်ပြီးရှင်ဘုရားလို့ထူလိုက်ပါမယ်ဒါပေမဲ့အဲ့ဒီယောဂီမထူဘူးအဲ့ဒီမှာဘုန်းကြီးကနာမည်ခေါ်လိုက်တယ်ဆိုရင်ပဲဖြည်းဖြည်းချင်းသူ့ရဲ့ခြေလမ်းလေးကိုဖြည်းဖြည်းချင်းလေးလှမ်းပြီးတော့ခြေစုံရလိုက်တယ်ခြေစုံရပြီးပြီဆိုမှခန္ဓာကိုယ်လေးရှေ့ကိုညွှတ်လိုက်တယ်ညွတ်ပြီးပြီဆိုမှလက်ကလေးတစ်ဖက်ကိုအပေါ်တင်တယ်နောက်တစ်ဖက်ကိုအပေါ်တင်တယ်လက်ဥကြည့်တယ်ကြည်ပြီးပြီဆိုမှခေါင်းလေးညွတ်ပြီးတော့အရှင်ဘုရား အဲ့ဒီယောဂီတတိပါဒလားမပါဘူးလားအဲ့ဒီလောက်ကိုတတိမြဲတာအဲ့ဒီလောက်ကိုတတိမြဲနေပြီဆိုတော့သူ့ရဲ့တန်တန်မှာတခြားစိတ်တွေဈာစိတ်တွေဝင်စိတ်ရှိသေးရဲ့လားဘာစိတ်မှမဝင်တော့ဘူးဆိုတော့မှတ်စိတ်ကလေးကြီးတဲ့ဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာတောကပရိဒီဝါတွေရှိသေးရဲ့လားလဲလုံးဝမရှိတော့အဲ့ဒါနဲ့ဒီယောဂီကအမှတ်ကိုသေချာစူးစမ်းပြီးစိစိဆက်ဆက်မှတ်ရက်ကလေး40လောက်ရတဲ့အခါကလည်းကြတော့သူတရားဉာဏ်စင်နားပါလေ တရားညစဉ်နာပြီးတဲ့အခါ10ရက်လောက်နေပါတယ်ဆက်ပြီးအားထုတ်ပြီးတော့မှအကြောင်းအားလျော်စွာမိမိရဲ့အိမ်မှုကိစ္စတွေလည်းရှိသေးတဲ့အတွက်ပြန်တယ်အဲ့ဒီပြန်တဲ့အခါပြန်ကန်နီးမှာဘုန်းကြီးကိုကြောနှုတ်ဆက်လာပြီးတော့နှုတ်ဆက်ပါတယ်အဲ့ဒီနှုတ်ဆက်တဲ့အချိန်မှာဘုန်းကြီးကမေးတယ်ယောဂီအဲ့ဒီကြမှာဘုန်းကြီးကသူ့အကြောင်းကိုမေးတာပါယောဂီရောက်စားကဘာကြောင့်ငိုနေတာလဲဘာကြောင့်မျက်ရည်တွေကျတာလဲဆိုတော့အဲ့ဒီယောဂီကဖြေပေးတယ်တပည့်တော်အကျွေးလာဆက်တာပါဗျာမေးတာနဲ့အဖြေနဲ့ဘယ်နဲ့လဲ ကန့်ညီရဲ့လားမကန့်ညီမေးတာကဘာကြောင့်မျက်ရည်ကျတာလဲသူကအကျွေးလာဆက်တာပါတဲ့ဒါနဲ့ဘုန်းကြီးကပြန်မေးတယ်ဘာကြောင့်ဘုန်းကြီးမေးတာကဘာကြောင့်မျက်ရည်ကျတာလဲလို့မေးတာလေလို့မေးတော့ပြောတော့တမဗျာတဲ့အဲ့ဒါကို ဖြေမလို့ပါတဲ့တပည့်တော်မှာတဲ့သမီးလေးနှစ်ယောက်ရှိပါတယ်အကြီးများလား၁၀တန်းဖြေထားပါတယ်အဲ့ဒီသမီးကြီးလေးဟာ၁၀တန်းဖြေပြီးတဲ့အချိန်မှာပဲ ဒီရိတ်တံမှာမာစီရိတ်တံမှာတရားအထုတ်ဖို့တငယ်ချင်းတွေနဲ့ညှိနှိုင်းပြီးတော့ယောဂီလုံကြီးယောဂီအင်းကြီးယောဂီတပည့်ကလေးတွေတောင်ချုပ်ထားပါတယ်အဲ့ဒီမှာဆယ်တန်းစာမွေးပြီးတဲ့အခါတငယ်ချင်းတွေနဲ့တရားအထုတ်သွားတော့မယ်ဆိုတဲ့အခါတပည့်တော်တို့မိသားစုဟာတဲ့ဗုဒ္ဓဘာသာဝင် ဖြစ်ပေမဲ့ဘာသာရေးနဲ့ကင်းပါတယ်ဗျာသိပြီးတော့ဘာသာရေးနဲ့ယဉ်နေမှုမရှိပါဘူးတရားအထုတ်ဖို့ဝါသနာလည်းမရှိပါဘူးတရားတောင်မနာဘူးပါဘူး ဗုဒ္ဓဘာသာတော့ဗုဒ္ဓဘာသာပါဒီလိုပဲနေပါလေဖာတိဖာသာဗုဒ္ဓဘာသာပေါ့အဲ့လိုနေတာတော့တရားအားထုတ်တဲ့ပုဂ္ဂိုလ်မှာတပည့်တော်တို့ပတ်ဝန်းကျင်မှာတရားအားထုတ်တဲ့ပုဂ္ဂိုလ်တယောက်စိတ်မနှံ့တာကိုတွေ့တဲ့အခါကျတော့ဘာကြောင့်လဲလို့ပြောတော့အဲ့ဒီပုဂ္ဂိုလ်တရားအားထုတ်လို့တရားယူယူတာလို့ပြောပါတယ်အဲ့ဒါနဲ့ပဲတပည့်တော်သမီးလေးယူမှဆိုလို့တပည့်တော်တို့ခွင့်မပြုပါဘူးတကယ်တော့ယူတယ်ဆိုတာဟာကိုယ့်အပူကိုယ်သောကကို မထိန်နိုင်လို့ယူတာတရားကြောင့်ယူတာမဟုတ်ဘူး ဘုန်းကြီးတို့ဒီမှာဘုန်းကြီးရိတ်တံမှာဘုန်းကြီးခုနှစ်ပေါင်း30ကျော်ဘုန်းကြီးဦးဆောင်ပြီးတရားပြတယ်အယူတယောက်မှမတွေ့ဘူးပါတရားအထုံရယူသွားတဲ့ပုဂ္ဂိုလ်ဘုန်းကြီးမတွေ့ဘူးပါဒါပေမဲ့လို့လေးလာတော့လေးလာရတယ်ဒီလာတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့တချို့ကကိုယ့်ရဲ့နောက်ကြောင်ဖြစ်စဉ်တွေကိုအကုန်လုံးဖုံးဖိထားပါတယ်အဲ့လိုဖုံးဖိထားလို့မသိဘဲနဲ့လက်ခံလိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကရောက်တယ်ဟာသူ့ပူတွေနဲ့သူစားလို့ရော ဝင်ရလားအဲ့လိုရောပြောရလား အိတ်လည်းမပြောဘူးစားလို့လည်းမဝင်ဘူးဆိုတော့ကြာတော့မအိတ်တာကြာတော့မကြောက်ဘူးလားတရားအားထုတ်လို့ကြောင်တာလားသူဟာသူကြောင်တာသူဟာသူကြောင်တာဒါကိုရိတ်တာလာပို့တော့ရိတ်တာကကြောင်သွားတယ်ဆိုဖြစ်တာလူတွေကရိတ်တာကထွက်လာကြောင်လာတယ်ဖြစ်တာမဟုတ်ဘူးသူဟာသူကြောင်တာဒါပေမဲ့မိသားစုကသိပါတယ်မိသားစုကသိတယ်ခြားပုဂ္ဂိုလ်ကမသိဘူးခြားပုဂ္ဂိုလ်ကတော့မြင်လိုက်တွေ့လိုက်တာဟုတ်ဒါကြောင့်အဲ့ဒါမျိုးကတရားထုတ်လို့မဟုတ်ပါဘူးတချို့ကပြောသေးတယ် အဲတရားအထုတ်ရင်အယူပြောက်တယ်ဆိုပြီးတော့လေတရားအထုတ်ရင်အယူပြောက်တာမရှိပါဘူးရှင်ဘုရားတဲ့တချို့ကလည်းတာရကလေးနဲ့ပတာစာရီဘုရားနဲ့ပြောသေးတယ်တကယ်တော့ပတာစာရီဟာယူနေတုံးတရားနာတာမဟုတ်ပါဘူးသူဟာတတိရှိမှမြတ်စွာဘုရားတရားဟောတာပါတတိလွတ်ကင်းနေတဲ့အချိန်မဟောပါဘူးမြတ်စွာဘုရားကရှင်နမပတာစာရာဒီကိုလာခဲ့လို့ဘုရားရှင် ခေါ်လိုက်တယ်ဆိုရင်ပဲ သူတတိယသွားတယ်သူတတိယသွားတဲ့အခါသူ့ကိုယ်သူပြန်ပြီးသုံးသပ်လိုက်တဲ့အခါကျတော့အဝေါ်စားမရှိတာကို တွေ့ရတော့အဲ့ဒီမှာပရိသတ်ကျမ်းမှာ ရှက်စိတ်ကြောက်စိတ်မပေါ်ဘူးလားရှက်တယ်ကြောက်တယ်ဆိုတာယူနေတဲ့ပုဂ္ဂိုလ်တတိလွတ်ကင်းနေတဲ့ပုဂ္ဂိုလ်ပေါ်ပါမလားအဲ့ဒီမှာ तू မတ်တက်ရက်နေရကနေကျုံကျုံလေးထိုင်ချတာအဲ့ဒီအချိန်မှာမှဘေးမှာရှိတဲ့ဘုန်းကြီးတို့အိန္ဒိယဆိုတာကအပေါ်ယုံကြီးတွေခြုံထားတဲ့တပည့်ကြီးတွေ အဲ့ဒီမှာအပေါ်ခြုံဆောင်ကြီးကိုအဲ့ဒီပတန်စာရာကိုပြစ်ပေးလိုက်တာအဲ့ဒီအပေါ်ခြုံဆောင်ကြီးပြစ်ပေးလိုက်မှဒီအပေါ်ခြုံဆောင်ကြီးကိုပတန်စာရာကတခါလေကိုကိုလုံသွားအောင်ရစ်ပန်ပြီးတော့မှမြတ်စွာဘုရားထံသွားပြီးမြတ်စွာဘုရားရှင်ရဲ့ခြေပမိုးနဲ့သူ့ရဲ့မျက်နှာနဲ့ပုတ်တန်ပြီးတော့ငိုကြွေးပြီးတော့ရင်ထဲမှာရှိသမျှဖွင့်ဟပြီးတော့ရှောက်တန်းတာအဲ့ဒီခါကျတော့မှမြတ်စွာဘုရားကအဲ့ဒီမှာသူ့ကိုတရားဟောတာတတိလွတ်ကင်းနေတဲ့ပုဂ္ဂိုလ်ဟောလို့ ဒီတရားတွေရောက်ပါမလားမရောက်နိုင်ပါဘူးဒါကြောင့်မို့ပဒါစရာဟာတတိရှိနေတဲ့အချိန်မှာပါတတိလွတ်ကင်းနေတဲ့အချိန်ဟောလို့မရပါဘူးအဲ့ဒါနဲ့ဘုန်းကြီးကအဲ့ဒီယောဂီက သူ့ရဲ့ဒီသမီးလေးကိုဒီလိုအာရီကိုမြင်ဘူးထားတဲ့အတွက်သူယူမှလည်းစိုးရိမ်လို့တရားဝင်တာကိုခွင့်မပြုဘူးခွင့်မပြုပေမဲ့သမီးကဇိုးဝင်မယ်ဆိုတဲ့အခါကျတော့မိသားစုတိုင်ပင်ပြီးတော့အဲ့ဒီမှာအထက်အညာဖျားဘူးခကြီးဆိုပြီးထွက်ပါတယ် အဲ့ဒီမှာသမီးလေးကလည်းပြောနေတာတွေ့ရတော့သူတရားဝင်ဖို့တော့မေ့သွားပြီလို့အောက်မေ့မိပါတယ်တဲ့ဒါပေမဲ့ပြန်ရောက်ပြီးနောက်တရက်လေရောက်ရောအမေရိတ်တာသွားမယ်ဆိုပြီးပြောပြန်ရောအဲ့ဒါနဲ့တားပြန်ရောအကြောင်းမျိုးမျိုးကြီးပြပြီးတားသမီးကလက်မခံအဲ့ဒါနဲ့သမီးရဲ့စာမဝဲကစက်ထွက်ပြီးတဲ့အခါကျသမီးဝင်ပါအဲ့တော့မယုံသမီးမယုံတဲ့အတွက်ကြောင့်မို့ဘုရားတို့မာစီရိတ်တံမှာဟိတေတိဆိုတဲ့ဖွဲ့ကြီးရှိပါတယ်အဲ့ဒီဟိတေတိဖွဲ့ကစည်ရင်တွေကြိုတင်ပြီးတော့လက်ခံပါ အဲ့ဒါနဲ့ဟိတိတိဖွဲ့ကိုသမီးလေးယုံကြည်အောင်ဆိုပြီးခေါ်သွားပြီးတော့အဲ့ဒီမှာသမီးလေးနာမည်နဲ့စည်ရင်ပေးပါတယ်အဲ့လိုစည်ရင်ပေးသွင်းပြီးတော့ထားတော့မှသမီးလေးယုံသွားတယ်အဲ့ဒီမှာခေါ်လာအိမ်ပြန်ရောက်လို့ဒီမှာစံမိုးဝဲကစက်တီထွက်ခံလဲနီးလာပြီသူတို့တငယ်ချင်းတွေကလည်းပဲရိတ်တာကနေပြီးတော့တရားတွေအားထုတ်ပြီးပြန်ရောက်ကုန်ကြပြီအဲ့ဒီခံမှာပြန်ရောက်တဲ့အခါကျတော့သူတငယ်ချင်းတွေနဲ့တွေ့ကျင်နေဆိုတော့လွတ်လိုက်ပါလေတဲ့အဲ့လိုတငယ်ချင်းတွေစီတွေ့ဖို့ကစက်ထွက်ဖို့လည်းပဲ၃-၄ရက်ပဲကြံတော့တာဆိုတော့ အဲ့ဒီမှာတငယ်ချင်းတွေစီလွတ်လိုက်တဲ့အခါမှာဘုန်းကြီးတို့လိုင်းကားစီးပြီးသွားရတာဆိုတော့ဒီဘက်လိုင်းကားကနေမတ်တိုင်ဆင်းဆင်းပြီးတော့တစ်ဖက်လိုင်းကားကိုဖြတ်ပြီးတော့ကားလမ်းကိုဖြတ်ပြီးတော့အသွားမှာကား accident ဖြစ်သွားကားတိုက်ခံလိုက်ရအဲ့ဒီမှာကားတိုက်ခံလိုက်ရတဲ့အခါပွဲချင်းပြီးကွယ်လွန်သွားတဲ့အခါမှာအဖေရောအမေရောဟာယူကျုံမရဖြစ်ကြတယ်ဒီသမီးလေးတည်ရတာဟာသူတို့ကြောင့်လို့သူတို့စိတ်ထဲမှာဖြစ်နေတယ်တကယ်လို့သာသမီးလေးရဲ့ဆန္ဒအတိုင်း တရားရိပ်တာဝင်ပြီးတော့တရားဓမ္မတွေပွားများနေမယ်ဆိုရင်ငါတို့သမီးလေးဒီအဖြစ်မျိုးနဲ့ကြုံတွေ့ရမှာမဟုတ်ဘူးငါတို့ဝင်ခွင့်မပေးလို့သာဒီလိုဖြစ်ရတာဆိုတော့ငါတို့သမီးလေးဟာငါတို့ကြောင့်တေးရတာပါလားဆိုပြီးယုံမရဖြစ်ကြအဲ့ဒီမှာယူယုံမရဖြစ်ပြီးတော့ပူဆွေးတော့ကာတွေဖြစ်အဲ့ဒီမှာသမီးလေးရဲ့ဇာမနာကိစ္စတွေဆောင်ရွက်ရသမီးလေးရဲ့ရေလေပွင့်လေးကိစ္စတွေပြီးအဲ့လိုပြုလုပ်ပြီးတဲ့အခါကျတော့ငါသမီးလေးရဲ့အကျွေးတော့ငါသွားဆက်မယ် အဲ့ဒီမှာကစဲထွက်လာတဲ့အခါကျတော့လေသမီးလေးမှန်းတဲ့အတိုင်းသုံးဘာသာကိုတူးနဲ့ထွက်တယ်လို့ဆိုပါတယ်အဲ့ဒါနဲ့သမီးလေးကိုကိုပြောထားတဲ့ပေးထားတဲ့ဂရိအတိုင်းသမီးလေးမဝင်ရတဲ့အခါမှာငါသမီးရဲ့အကျွေးကိုတော့ဖြင့်ငါသွားဆက်မှာပဲဆိုပြီးတော့တပည့်တော်ရိတ်တာကိုလာဝင်တာပါဗျာရိတ်တာရောက်တဲ့အခါကျတော့လည်းပဲဆယ်တန်းကစက်တီထွက်ပြီးလို့အောင်တဲ့ကလေးတွေကရိတ်တံမှာလာပြီးတရားဝင်ရတဲ့အတွက်ကြောင့်မို့သမီးအရွယ်လေးတွေတွေ့ရမြင်ရတဲ့အခါတပည့်တော်ဖြေမစီနိုင်အောင်မို့ ပူဆွေးသောကတွေဖြစ်ပြီးတော့ပရိဒီဝမိတွေတောင်းလောင်နေပါလေတဲ့တပည့်တော်တရားတွေမှတ်လို့မရသမိအကြောင်းလေးပဲစိတ်ထဲရောက်အဲ့ဒီမှာအရှင်ဘုရားကတတိပေးပေးပြီးတော့အဲ့ဒီမှာဒီတရားပေါ်မှာအာယုံစိုက်ဖို့တတိပေးတဲ့အခါမှာတရားကိုအာယုံစိုက်စိုက်စိုက်စိုက်ပြီးရှုတဲ့အခါရှုမှတ်တဲ့အာယုံပေါ်မှာတပည့်တော်စိတ်လေးတွေခိုင်မြဲလာတဲ့အခါကျတော့သမီးကိုမေ့မိလာတယ်ဗျာနောက်ဆုံးတပည့်တော်ဟာတဲ့သမီးကိုတတိရအောင်ကိုကိုယ်တိုင်တွေးယူတယ် သမီးလေးရဲ့အကြောင်းတွေတွေးယူတယ်သမီးလေးရဲ့ဖြစ်ခဲ့တဲ့အကြောင်းအရာတွေအကုန်လုံးတွေးတယ်တွေးလို့မရဘူးဗျာတပည့်တော်ရဲ့ရှုမှတ်စိတ်ဟာခန္ဓာမှာပဲခွာမရတော့အောင်ကိုတည်ငြဲနေတယ်တကယ်တရားကောင်းပြီဆိုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုခွာမရတော့အောင်မြဲမှတရားကောင်းတာခွာရနေသေးတယ်ဆိုရင်ကတော့တခြားစိတ်ကြားစိတ်တွေမဝင်မိဘူးလားအေးအခုလို့ခွာမရတော့အောင်တတိမြဲနေပြီဆိုရင်တခြားစိတ်ကြားစိတ်သားစိတ်သမီးစိတ်စီးပွားစိတ်တွေမဝင်နိုင်ဘူးလား ဝင်လို့ကိုမရတော့ဘူးမှတ်စိတ်မြဲနေပြီဆိုရင်အဲ့တော့ဒီယောဂီကမှတ်စိတ်လေးမြဲနေတဲ့အခါသမီးကိုသူတွေးကြည့်တယ်တွေးလို့ကိုမရတော့အဲ့ဒီခါကျတော့ဒီအပူသောကတွေဝင်လို့ရသေးရဲ့လားအဲ့ဒီမှာအပူသောကတွေပြိတွေဝါတွေတခါတည်းငြိမ့်သွားတာဒါကြောင့်တပည့်တော်ဒီတတိပဋ္ဌာန်တရားအရှင်ဘုရားတို့ဟောနေတဲ့တတိပဋ္ဌာန်တရားဟာတကယ်လက်တွေ့တကယ်ရိုးရိုးသေးသေးကျင့်ကြံအားထုတ်လို့ရှိရင်တကယ်သောကပရိဒီဝါတွေလွန်မြောက်တယ်ဆိုတာဟာ တပည့်တော်ရဲ့ကိုယ်တွေ့ပါဗျာတဲ့တခြားပုဂ္ဂိုလ်တွေပြောတဲ့စကားမဟုတ်ပါဘူးတပည့်တော်ကိုယ်တွေ့ခုသောကပရိဒီဝါတွေတပည့်တော်ငြိမ့်သွားပါပြီဒါကြောင့်ဘုန်းကြီးတို့ယောဂီများကိုပြောလိုတာကမိမိတို့မှာသောကဖြစ်เสียအကြောင်းလေးတွေတခုခုများကြုံလာခဲ့လို့ရှိရင်မိမိတို့ဒီတတိပဋ္ဌာန်တရားလေးကိုသာတတိယပြီးတော့မိမိရဲ့ပေါ်ခိုက်ခန္ဓာမှာပေါ်လာသမျှအာယုံလေးကိုတတိမလွတ်အောင် ဆိုလိုရင်းကတော့ဝင်လေထွက်လေကိုပဲရှူရှူဖောင်းမှုပိန်မှုလေးကိုပဲရှူရှူထိုင်တာထိတာလေးကိုပဲရှူရှူမိမိဒီပေါ်မှာအာယုံလေးစွဲမြဲစွာကတ်တည်နေအောင်ရှုမှတ်သွားမယ်ဆိုရင်ရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးမြဲနေသမျှကာလအပူသောကတွေမငြိမ့်နိုင်ဘူးလားပရိဒီဝတွေရောမငြိမ့်နိုင်ဘူးလားဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကငါဘုရားဟောကြားထားတဲ့ဒီတတိပဋ္ဌာန်တရားကိုသာရိုးရိုးသေးသေးကျင့်ပွားအားထုတ်မယ်ဆိုရင် အဲ့ဒီပူဆွေးမှုဆိုတဲ့တောကတွေလည်းလွန်မြောက်နိုင်တယ်။ငိုကြွေးမှုဆိုတဲ့ပြိတိဝါတွေလည်းလွန်မြောက်နိုင်တယ်ဆိုတာကိုဒီတတိပဋ္ဌာန်တရားကိုမဟောခင်မှာဒီရနိုင်တဲ့အကျိုးတရားတွေကိုကြီးညာပြီးတော့ကြွေးကြော်ပြီးတော့ဟောတော်မူခဲ့တာ။အဲ့ဒါလေးကိုဘုန်းကြီးတို့ဒီမှာကျေးဇူးရှင် မာဇီဆရာတော်ဘုရားကြီးကဆောင်းပုံလေးပေးထားခဲ့တယ်။ဒီဆောင်းပုံလေးဆိုပြီးတော့ဒီကနေ့တရားသိညာရအောင်နော်။ပူဆွေးမှုကိုပူဆွေး လွန်မြောက်လို့ဘယ်လန်းစဉ်ကိုလိုက်ရမယ်ပူဆွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမယ်ငိုကြွေးမှုကိုဆိုလိုက်ဆိုလိုက်ဘုန်းကြီးပဲချပေးတော့မယ် အချိန်လေးတွေပြည့်သွားလို့ဘုန်းကြီးအချိန်လေးကိုခြုံလိုက်တာနော်ငိုကြွေးမှုကိုလွန်မြောက်လို့ဘယ်လန်းစဉ်ကိုလိုက်ရမင်းငိုကြွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမည် မိမိတို့ဒီပြဿနာတရား၅ပါးတပါးပါးနဲ့ကြုံတွေ့လို့တောကပရိဒီဝါတွေများကြုံတွေ့လာပြီဆိုရင်ဘယ်လမ်းစဉ်ကိုလိုက်ရမလဲဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းသာလိုက်နာပြီးလက်တွေ့ကြကြတကယ်ကျင့်သုံးအားထုတ်မယ်ဆိုရင်9မိနစ်လောက်ကျင့်နိုင်ရင်9မိနစ်ဒီအပူတွေမငြိမ်ဘူးလား10မိနစ်လောက်ကျင့်နိုင်ရင်10မိနစ်လောက်မငြိမ်ဘူးလားတဏှာကြီးလောက်နှလုံးသွင်းရှုပွားနေရင်တဏှာကြီးလောက်တော့မငြိမ်နိုင်ဘူးလား အေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်အပူသောကတွေမိမိတို့သားကြောင့်သမီးကြောင့်ပစ္စည်းကြောင့်စသည်ဖြင့်သောကတစ်ခုခုကြုံတွေ့လာမယ်ပရိဒေဝတစ်ခုခုတောင်းလောင်လာပြီဆိုရင်ဒီသတိပဋ္ဌာန်တရားလေးကိုတတိယပြီးတော့ဒီသတိပဋ္ဌာန်တရားလေးကိုတကယ်ရိုးရိုးသေးသေးရှုပွားအားထုတ်လိုက်လို့ရှိရင်ဒီအပူသောကပရိဒေဝတွေမလွန်မြောက်နိုင်ဘူးလားဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတကယ်ကိုအမခံခြင်းရဲရဲကြော်ညာပြီးတော့တတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေ ဒီကျိုးရနိုင်တယ်ဆိုတာကိုမြတ်စွာဘုရားဒီလိုကြွေးကြော်ပြီးတော့ဟောခဲ့တာဧကယနောယံဘေခွေမေကောတတ္တနာဝိတုဒ္ဓိယတောကပရိဒေဝနံသမတိကမာယဒုက္ခဒေါမနတနံအထင်ကမာယညာယတာအတိကမာယနိဗ္ဗာနတာသစ္စိကရိယာယယရိရန်သတ္တရောတတိပဌာနာဘေခဝေယတော်မြတ်ဥချေသားတို့သတ္တရောလေးပါးကုန်သောယရိတံယေဤမိတတိပဌာနာ ဆွေမြဲသောအမှတ်ရမှုတတိဆွေမြဲမှုတတိပဋ္ဌာန်ဟူသောကျင့်လန်သည်တန်တိရှိကုန်၏အယံဆွေမြဲသောမှတ်ရမှုတတိဆွေမြဲမှုတတိပဋ္ဌာန်ဟူသောကျင်လန်းသည်တတ္တနာဖယပစ္စေကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝအပေါင်းတို့၏ဝိတုဒ္ဓိယစေညေခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတခုရီသောလံတကြောင်တည်သောလံဖြစ်ပါ၏ တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းဟာဧကယနောမေကိုတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တည်းဆုတောင်းမြဝေအောင်နော်ဤသို့ပြုရာဤသို့ပြု မြတ်ဘုံညာကြောင့်ချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလိုထိုးထိုးဘဝကျင်လေရလေ ဒုက္ခဗေဒံယမံအပေါင်းမကောင်းဟုသမျှမတွေ့ရပေမကောင်းဟုသမျှမကြားရပေတဗ္ဗဣစ္ဆာမင်္ဂလာကို ရွယ်ကတာတိုင်းရစေတော်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာယနေ့ရှင်မင်းဝန်ဆရာတော်ဘုရားရဲ့၆ရက်တာတရားစခန်းကြီးဖြစ်မြောက်အောင်ယနေ့ ဒေါက်တာဦးမောင်မောင်တို့ဒေါ်မေယူတို့သမီးမချိုသဲမောင်မိသားစုများမှဓမ္မစကုဓမ္မယုံကြီးတွင်မှာ6ရက်တိုင်းတိုင်းဒီသတိပဋ္ဌာန်ဝိပဿနာအချင်းမြတ်တရားတွေကျင့်စဉ်နေညွန်ကြားပြတာဟောပြနိုင်ဖို့အတွေ့ဝေယဝဆကုသိုလ်တွေလူအားကုသိုလ်တွေစွမ်းဒါနကုသိုလ်တွေဒီကုသိုလ်တွေမရှိကြဘူးလားနောက်ပြီးတော့အာယုန်တဲ့အချိန်ကာလကလည်းပဲကုတရားဘာဝနာတွေပွားများအားထုတ်နေကြတဲ့သီလနဲ့ပြည့်စုံ အဲ့ဒီပြည့်စုံတဲ့သီလအခြေခံပြီးတော့တမာတိပညာအကျင့်တရားတွေကိုအချိန်ပြည့်ကျင့်ပွားအားထုတ်နေကြတဲ့ယောဂီသူတော်စင်များကိုကိုကျော်ကျော်တို့မကြည်ကြည်ဝင်းတို့မိသားစုများကအာယုံစွမ်းနေဆက်ကလူတန်းကြတယ်။နောက်နေစွမ်းအချိန်ကာလမှာလည်းပဲတန်ဃာတော်ရှင်မြတ်ဘုန်းကြီးအပါဝင်ပေါ့ဆရာတော်ဘုရားနဲ့တကွအားလုံးတရားရှုပွားအားထုတ်ပြီးတော့နေကြတဲ့ယောဂီသူတော်စင်များကိုဒေါက်တာ ဥက္ကမောင်ကြီးဖေအားရည်စူးပြီးတော့ဒေါက်တာဒေါခင်ဒေါထေးမြင့်မိသားစုများမှမိသားစုများနှင့်ပေါ့အခြားဘုန်းကြီးတို့ကုသိုလ်ရှင်များကလည်းပဲမိမိတို့အချိုပွဲတွေဆွဟင်ပွဲလေးတွေအသီးသီးပါဝင်လာကြအဲဒီလိုစုပေါင်းပြီးတော့အဲဒီကုသိုလ်ရှင်များကလည်းပဲဒီသီလနဲ့ပြည့်စုံပြီးတော့သီလစင်ကြယ်တဲ့သီလအခြေခံပြီးတော့တမာတိပညာကျင့်တရားတွေရိုးသေးသေးကျင့်ကြံအားထုတ်နေကြတဲ့ယောဂီသူတော်စင်များကိုနေစွမ်းနေဆက်ကလူတန်းခဲ့ကြတယ်။ သူညန်းနေအချိန်ပိုင်းမှာလည်းပဲအာဟာရဒါနအလှရှင်များပေါ့အထူးအဖြစ်တော့ဒေါက်တာဥမ္မာမောင်တို့မိသားစုများကတော့ဒါပင်တိုင်းမှာပဲဒီမှာအမြဲတမ်းဒီကုသိုလ်ရှင်မရှိတဲ့ရက်တွေမှာဆိုရင်ဒေါက်တာဥမ္မာမောင်တို့မိသားစုများနောက်အခြားခြားပုဂ္ဂိုလ်များကလည်းပဲမိမိတို့ရဲ့ဒီစားပွင့်တောက်ဖွယ်လေးတွေလာပြီးတော့ယူလာကြယူလာကြတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့ကုမုဒ္ဒရာနဲ့ချမ်းချမ်းတို့မှလည်းပဲအခုအာဟာရဒါနအဖြစ်ဖြင့်ညနေပိုင်းမှာတရားနာပရိသတ်များ တရားနာပရိသတ်များကိုလူရတယ်ဆိုတာလည်းပဲသူတို့လာတဲ့ကိုကစိတ်ကတရားနာဖို့လာတာဆိုတော့ကုသိုလ်စိတ်တွေလားအကုသိုလ်စိတ်တွေလားအဲ့လိုကုသိုလ်စိတ်တွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကိုလှူအပ်တန်းရတယ်ဆိုတော့ကုသိုလ်တွေအထူးမရဘူးလားဗျာရပါတယ်ဒါကြောင့်အဲ့လိုပြုရတဲ့ကုသိုလ်တွေဒီတနေ့တာလုံးပြုရတဲ့ကုသိုလ်တွေကိုယနေ့ယခုပြုပြုသမျှမြတ်ပါကကိုဆိုတာဒါတွေကိုအကုန်လုံးအကျုံးဝင်သွားပါတယ်နော်ကဲဆိုလိုက်ယနေ့ယခုယနေ့ ပြုပြုသမျှမြတ်ဘာကကိုမိဘဆရာမြို့သဟာနှင့်ကိုမှစောင့်ကြကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ31 ဖြစ်ဖြစ်သမျှဝိနေယတို့ရကြပါစေဘေငါဝေသည်မြာထွေတာတို့ခေါ်စေတော်အမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပိတပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့သတိပဋ္ဌာန်သုတ်တံဒေသနာတော်လာတဲ့အတိုင်းဒီသတိပဋ္ဌာန်အမှတ်တရားတွေကိုရိုးရိုးသေးသေးနဲ့ကျင့်ကြံပွားများအားထုတ်နိုင်ကြပြီးတော့မိမိတို့ရရှိတဲ့ရရှိတတ်တဲ့အကျိုးတရားတွေလည်းပြည့်စုံစွာရရှိကြပြီလျင် မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကိုရှေတီတန်ခိုင်မြဲထွန်းကားပြန်ပွားအောင်သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။